ပင်စဘိက္ခုဝတ္ထုကိုဘုန်းကြီးမနေ့ကပြောခဲ့အဲ့ဒီမှာယဟန်တော်၅ပါးမှာသကုဒွာရာရီတုပင်စဒွာရီတုဧကေကမေဝရခိသကုဒွာရအစရှိကုန်သော၅ပါးသောဒွာရတို့တစ်ခုတစ်ခုသောဒွာရကိုသာလျင်ရခိကိရဆောင်တာအဲဒီယဟန်တော်ကြီး၅ပါး သကုသောတကဏစေဝါကာယဆိုတဲ့အဲ့ဒီ द्वार ၅ပါးမိမိတို့စောင့်နိုင်တဲ့တပါးတပါးစီကိုပဲသူတို့စောင့်နေတယ်အဲ့လိုစောင့်တဲ့အခါကာလမှာ၅ပါးအစုံကြီးစီဝေမိတဲ့အခါကာလကြတော့အဟံရုရဲ့ခါရခာမိငါစောင့်နိုင်ခဲ့တဲ့သကုံတရေကိုငါစောင့်ရှောက်တယ် တပါးကလည်းငါစက်အင်မတန်စောင့်နိုင်ရဲတဲ့တောဒိန်ကလေးကိုငါစောင့်ရှောက်တယ်ခန္ဓိန်တည်းစောင့်ရှောက်တယ်ကန္နာဒွါရစောင့်ရှောက်တယ်စသည်ဖြင့်အဲဒီမှာမိမိတို့စောင့်ရှောက်တာကိုပဲဒုရခာရခာမိအင်မတန်စောင့်နိုင်ရဲခက်ခဲတာကိုငါစောင့်နေပေါ့အဲဒီမှာတပန်းနဲ့တပန်းငင်းခုန်ဖြစ်ကြတယ်မျက်စိစောင့်ရတဲ့ပုဂ္ဂိုလ်ကလည်းမျက်စိစောင့်ရှောက်တာကပုခက်တယ်ပေါ့ နာကိုစောင့်ရှောက်တဲ့ပုဂ္ဂိုလ်ကလည်းပဲနာကကိလေသာမဝင်အောင်စောင့်ရှောက်ရတာပိုခက်တယ်ပေါ့နှာခေါင်းကိုစောင့်ရှောက်တဲ့ပုဂ္ဂိုလ်ကလည်းပဲဒီနှာခေါင်းစောင့်ရှောက်ရတာကကိလေသာမဝင်အောင်စောင့်ရှောက်ရတာပိုခက်တယ်စသည်ဖြင့်မိမိတို့စောင့်ရှောက်ရတာကပိုခက်တယ်ဆိုပြီးတပန်းနဲ့တပန်းအငင်းကုန်ဖြစ်ကြတယ်အဲဒီလိုအငင်းကုန်ဖြစ်ပြီးတဲ့အခါကျတော့မှအဲဒီမှာငါတို့ဒီလိုဆိုရင်ဘ누구စောင့်ရှောက်တာကအခက်ခဲဆုံးဆိုတာသိအောင် မြတ်စွာဘုရားကိုရှောက်မယ်ဆိုပြီးတော့မြတ်စွာဘုရားတန်သွားလျှောက်တဲ့ပန်းတွေမယဇကုတ္တတာရိနိရခန္ဓာအတ္တနောအတ္တနောရခဏဒွါရမေဝဒုရခန္တီမညာမမယံငါတို့သည်သကုဒွါရတိနိသကုဒွါရသတိတို့ကိုရခန္တာစောင်းကြကုန်လျက်အတ္တနောအတ္တနောမိမိမိမိ၏ လက္ခဏာ द्वार မေဝဆောင်းအပ်သော द्वार ကိုတန်လေတူရကံတီဆောင်းနိုင်ခဲ့၏ဟုအညာမအောင်မေမတ်တင်ညပါကုန်၏အမေသူငါတို့တွင်တဲ့ကောနုကောပဲသူလည်းရဲ့ဒုရကံစောင့်နိုင်ခဲ့သည်ကိုရကတိစောင့်သည်မိပါသနည်းဘယ်ပုဂ္ဂိုလ်ဟာခက်ခဲတာကိုစောင့်ရှောက်တယ်မိပါသလဲဘသူစောင့်ရှောက်တာကပုခက်ခဲပါသလဲမြတ်စွာဘုရားလျှောက်တာဘုရားရှင်ကိုရောမြတ်ကြီးကတော့ဖြင့် သူတို့အားလုံးဟာစောင့်ရှောက်နိုင်ခဲ့တဲ့ဒါရတွေကိုစောင့်ရှောက်ကြတဲ့ပုဂ္ဂိုလ်တွေကြီးတဲ့ပဲသင်တို့အားလုံးဟာအားလုံးစောင့်နိုင်ခဲ့တာရုဒ္ဓခဏနေဝစောင့်နိုင်ခဲ့ကြတဲ့စက်ဒွါရတွေကြီးတဲ့ပဲစကုဒွါရကလည်းစောင့်နိုင်မှုခက်ခဲတယ်တဲ့ကြည်လေတာမဝင်အောင်ခုဘုန်းကြီးတို့စက်ကုံတွေလေးထိပြီးတော့နေဖို့လေခက်ခဲတာပဲတချို့ပုဂ္ဂိုလ်ထိမှမထိနိုင်ဘူး သောတတော်တော့နာကိုစောင့်ရှောက်ရဒီလိုပဲခက်ခဲတာကိုတရားကိုရှုမှတ်နေတယ်ဆိုပေမဲ့လို့လည်းပဲနာကဘိုးကအတန်ကြားလိုက်ကြားပြန်မြို့ဘက်ကအာယုစီရောက်သွားလိုက်ဟိုဘက်ကအလုသမားတွေထူလာရိုက်တာစီရောက်သွားလိုက်ငှက်ကလေးတွေအော်ရမီလာစီရောက်သွားလိုက်တယ်ဒါနဲ့စောင့်ရှောက်ဖို့ခက်ခဲတာပဲကဏ္ဍဒွါရဒါလည်းပဲခက်ခဲတာပဲနှကောင်းကလည်းအနတ်လာပြီဆိုရင်မွေးတဲ့အနတ်လည်းလာတာပဲမွေးတဲ့အနတ်လည်းမွေးတာပဲနန်းတဲ့အနတ်ဆိုလည်းနန်းတာပဲ ဒါလည်းစောင့်နိုင်ခဲ့တာပဲဒါကြောင့်မြတ်စွာဘုရားကသင်တို့စောင့်နေကြတာအလုံးစောင့်နိုင်ခဲ့တဲ့အရာဝတ္ထုကြီးကြီးတယ်ပဲဒါပေမဲ့လို့သင်တို့ဟာအခုမှဒီလိုသကုတ္တကနာစီဝကာယဒွါရဆိုတဲ့ဒီဒွါရ၅ပါး၆ပါးကိုမစောင့်နိုင်ကြတာမဟုတ်ဘူးလေဟိုးရှိတော့ကလည်းပဲဒီလိုသင်လို့ပဲတယ်သင်တို့ဟာဒီလိုမစောင့်နိုင်ခဲ့ကြဘူးတဲ့မစောင့်ရှောက်နိုင်ခဲ့ကြဘူးအဲ့လို ပညာရှိသူတော်ကောင်းတန်ချင်းကပ်နေရပြီမဲ့လို့လည်းပဲသင်တို့မဆောင်ရှောင်နိုင်ခဲ့တဲ့အတွက်ကြောင့်မို့ဇီဝိတက္ခယပပုနိဒ္ဒတည်မိမိတို့အသက်ကုန်ခြင်းတို့တောင်ရောက်ခဲ့ကြတယ်အဲ့ဒီခါကြတော့မှဟိုကအာလုံးတော့ယဟန်ယဟန်တော်၅ပါးယဟန်ဦးကြီး၅ပါးကရှင်ဗျာဒီလိုဆိုရင်တပည့်တော်တို့ဘယ်ဘဝဤဘယ်ချိန်ခါကာလကဒီလိုမဆောင်ရှောင်နိုင်ခဲ့လို့ အသက်ကုန်ခြင်းသို့ရောက်ခဲ့ရပါသလဲလို့မြတ်စွာဘုရားလျှောက်တော်မှာဘုရားရှင်ကိုရောမြတ်ကြီးကအတိတေဗရဏတိယံဗမရတေရိဇာကာရင်တေစသည်ဖြင့်အတိတ်ကိုဆောင်ပြီးတော့မြတ်စွာဘုရားဟောတယ်။လွန်ခဲ့သောအတိတ်ခါကာလတုန်းကဗာရဏတိပြည်ဗမရမင်းမင်းစည်းစိမ်ကိုခံစားပြီးတော့နေစဉ်နဲ့ဘုန်းကြီးတို့ရဲ့အလောင်းတော်ဟာအဲ့ဒီဗမရမင်းကြီးရဲ့သားတော်ဖြစ်ခဲ့တယ်။ပုတ္တပတ္တတာ ပါတရားတို့ဤကနိဋ္ဌာညီအငယ်ဆုံးသည်ယမရမင်းကြီးရဲ့ตาပေါင်းတရားရှိတယ်ตาပေါင်းဘယ်လောက်ရှိတယ်ตาပေါင်းတရားစဉ်းစားကြည့်အများကြီးပဲဒုတိယတည်းကမဟုတ်ဘူးနော်မိဖုရားပေါင်းများစွာကမွေးပွားထားတာဒါตาပေါင်းတရားသမီးတွေကြောင်းပဲဒါဘုန်းကြီးတို့ဒီ ရှင်လေးခြင်းပဲလေခွန်ကြီးတို့ဒီမန္တလေးနေပြည်တော်ကြီးမှာပထမဦးဆုံးဌိနဆိုင်သွားတယ်မင်းတို့မင်းကြီးမင်းတို့မင်းကြီးရဲ့ခွန်ကြီးရာဇဝင်ကိုဖတ်ကြည့်တယ်မင်းတို့မင်းကြီးရဲ့တမိုင်းအဲဒီမှာတမိုင်းကိုဖတ်ကြည့်တဲ့အခါကလည်းကြတော့မင်းတို့မင်းကြီးမှာသားသမီးပေါင်း100ကျော်ရှိတယ်ဒါဘုန်းကြီးတို့ရဲ့ဒီမှာလက်လန်းမိလေးတယ်မယ်မင်းတို့မင်းကြီးမှာသားရောသမီးရော100ကျော်ရှိတယ်အခုဒီမှာဗြဟ္မရာမင်းကြီးက တာပေါင်းတရားအဲ့ဒီတာပေါင်းတရားမှာဘုန်းကြီးတို့အလောင်းတော်ကအငယ်ဆုံးအထွေဆုံးလေးဖြစ်တယ်အဲ့လိုအငယ်ဆုံးအထွေဆုံးလေးဖြစ်တဲ့အခါကျတော့သူစဉ်းစားတယ်အလောင်းတော်ဆိုတော့လေဉာဏ်ကထင်မြက်တဲ့ပုဂ္ဂိုလ်ဆိုတော့တောဧကာတိဝတံစိတ်တေတိမမဘဝပါတရောလစ္ဆမိနုကောအာဣမတမိနဂရေကုလတန္တကရိဇာဥရာဟုနောတိ မမငါဤဘဟုတဘဟုပါတတော်များစွာသောအကိုတို့သည်ရှိကုန်၏ငါမှာများစွာသောအကိုဤရှိတယ်အဲလိုအကိုရရှိတဲ့အတွက်ကြောင့်မို့ဟာငါသည်အိမသမိန်နဂရေဣဗာရဏတိပြည်ကုလတတကအဖဟိဥစ္စာဖြစ်တော်ရိဇံမင်းအဖြစ်ကိုလစ္ဆာမိနုခောရအံလောအဲ့မှာကြံစီဖြစ်တာမိမိရဲ့အထက်မှာ60နဲ့9ရောက်သောအကိုရနောင်တော်တွေရှိနေတယ် အဲဒီလို60တဲ့69ရောက်သောနောင်တော်တွေရှိနေတဲ့အတွက်ကြောင့်ဒီအဖရဲ့စည်းစိမ်ဖြစ်တဲ့ဒီပါရဏတိပစ္စည်းစိမ်ကြီးငါရနိုင်ပါမလားအဖရဲ့အပွန်အမွေနှစ်ကိုငါခံစားရပါမလားလို့စဉ်းစားဆင်ခြင်တယ်အဲလိုဆင်ခြင်ပြီးတဲ့အခါကဏ္ဍကြတော့မိမိတို့နန်းတော်မှာသွမ်းခံကြွပြီးတော့နေတဲ့ပစ္စေကဗုဒ္ဓအရှင်မြတ်များ အဲဒီမှာပိစိကဗုဒ္ဓရှင်မြတ်များကိုမိမိရဲ့နေအိမ်ပင်ဆွမ်းမြတ်ဆက်ကလူတန်းလူတန်းပြီးတဲ့အခါကာလကြတော့ရှင်ဘုရားတပည့်တော်ရဲ့နောင်တော်တွေဟာ99ပါးရှိပါတယ်အဲ့ဒီအဲ့ဒီလို99ပါးရှိတဲ့အတွက်ကြောင့်မို့ခုဘာကမီးတော်ရဲ့ဌိနံအမွေအဖရဲ့အရိုက်ရာအမွေတပည့်တော်စက္ကန့်နိုင်ခွင့်ရှိပါမလားလို့မေးတာ နေတဲ့အခါကာလကျတော့ပြစ္ဆေကဗုဒ္ဓရှင်များများကလည်းပဲတင်ဆက်ခံနိုင်ခွင့်မရှိဘူးတဲ့။တင်ဟန်အဖရဲ့အမွေကိုဆက်ခံဖို့ရမရှိဘူး။တကယ်လို့တင်ဟန်မင်းစည်းစိမ်ကိုခံစားပြီးတော့မင်းအဖြစ်နဲ့တန်ကြီးအုပ်ချုပ်မင်းလုပ်ပြီးတော့နင်းလို့တယ်ဆိုရင်ဒီဗာရာဏသီပြည်ကနေပြီးတော့ယူဇနာ180ဝေးတဲ့အဲ့ဒီမှာခန္ဓာရတိုင်းတက္ကသိုလ်ပြည်ဆိုတာရှိတယ် အဲ့ဒီကန္တာရအတိုင်းတက္ကသိုလ်ပြည်မှာအဲ့လိုတက္ကတက္ကသိုလ်ပြည်ကိုသင်သွမ်းခြင်းကသွမ်းနိုင်လို့ရှိရင်ပေါ့ယခုဤနေ့မှစ၍ခုနှစ်ရက်ခုနှစ်ရက်အတွင်းမှာသင်ရောက်အောင်သွားနိုင်လို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်သင်ဟာအဲ့ဒီကိုရောက်အောင်သွားနိုင်ရင်မင်းဖြစ်ကိုရလိမ့်မယ်တက္ကသိုလ်ပြည်ရဲ့မင်းဖြစ်ကိုရလိမ့်မယ်ယနေ့ကနောက်ဘယ်နှရက်မြောက်လဲခုနှစ်ရက်မြောက်ဒီခုနှစ်ရက်အတွင်းကိုသင်ရောက်အောင်သွား ရောက်သွားလို့ရှိရင်သင်ဟာမင်းဖြစ်ကိုရလိမ့်မယ်။အဲတော့သွားတဲ့အခါမှာလည်းပဲခရီးအကြာအကြာမှာတောအုပ်ကြီးတွေရှိတယ်။အမြဲတမ်းကြီးမားတဲ့တောအုပ်ကြီးထဲမှာဘလူးတွေအုပ်စိုးပြီးတော့နေတယ်။ဘသူတွေအုပ်စိုးနေတာလဲ။ဘလူးတွေအဲ့ဒီဘလူးတွေဆိုတာထဲမှာလည်းပဲဘလူးမှ အုပ်စိုးပြီးတော့နေတာ။အဲ့လိုအုပ်စိုးနေတဲ့အတွက်ကြောင့်မို့တဲ့သင်ဟာ အဲ့ဒီတောအုပ်ကြီးကိုဖြတ်ပြီးသွားရမှာဖြစ်တဲ့အတွက်ဒီဘလူးတွေရဲ့အန္တရာယ်ရှိတယ်။ဘလူးများဟာရူပါယုံကိုနှစ်သက်လို့ရှိရင်ရူပါယုံနဲ့ဖြာယောင်းပြီးတော့တတ်စားကြတယ်တဲ့။တတ္တာယုံကိုနှစ်သက်တဲ့ပုဂ္ဂိုလ်ဟာတတ္တာယုံနဲ့ဖြာယောင်းပြီးတော့တတ်စားကြတယ်တဲ့။ခန္ဓာယုံကိုနှစ်သက်တဲ့ပုဂ္ဂိုလ်ကိုခန္ဓာယုံအနတ်နဲ့ဖြာယောင်းပြီးတော့စားကြတယ်။ရတ္တာယုံကိုနှစ်သက်တဲ့ပုဂ္ဂိုလ်တွေကိုအရသာနဲ့ဖြာယောင်း အတွေ့အထိကိုနှစ်သက်တဲ့ပုဂ္ဂိုလ်များကိုအတွေ့အထိနဲ့ဖြာယောင်ပြီးတော့အဲ့ဒီမှာတပ်ပြီးစားကြတယ်။အဲ့လိုတပ်ပြီးတော့စားကြတဲ့အတွက်ကြောင့်မို့တင်ငါးပြားအာယုံဒီကာမဂုဏ်တွေကိုတင်ဟာစောင့်ရှောက်နိုင်မယ်။တနည်းအားဖြင့်အိန္ဒြေ၅ပါးကိုတင်စောင့်ရှောက်နိုင်မယ်ဆိုရင်ဒီဘလူးမတို့ရဲ့အန္တရာယ်ကလွတ်လို့ရှိရင်တတ္တမိ တတ္တမိဒီဝတိတတ္ထရေဇံကလစ္စတိတိတတ္တမိခုနှစ်ရက်မြောက်သောတတ္တမိဒီဝတိခုနှစ်ရက်မြောက်သောနေ့၌တတ္ထထိုတက္ကတုပြည်နယ်ရေဇံမင်းဖြစ်သူလစ္စတိသင်ရလိမ့်မယ်ရလက်တံအဲ့ဒါနဲ့ဒီပိစိကဗုဒ္ဓအရှင်မြတ်များကိုဆွမ်းများလောင်းလှူပြီးတဲ့အခါကျတော့ချက်ချင်းပဲပိစိကဗုဒ္ဓများထံကနေပြိတ္တရားများနာပြိချီပိတ်တဲ့ပြိပန်း အားလုံးကိုအိတ်ထဲမှာထက်ပရိရေကစပြီးအိတ်ထဲမှာထက်ထက်ပြီးတော့ခရီးထွက်ဖို့ပြင်တဲ့ခါကျတော့အဲ့ဒီမှာငဲဂျွန်တွေကမင်းသားရဲ့ငဲဂျွန်၅ဦးကနေပြီးတော့အရှင်မင်းသားဘယ်ကိုသွားမလဲငါခရီးထွက်မလို့ခရီးရှည်ထွက်မယ်ဒါကြောင့်ခရီးရွှေထွက်မှဖြစ်တဲ့အတွက်သွားရမယ့်လမ်းခရီးကလည်းအန္တရာယ်တွေများတဲ့အတွက်ကြောင့်မို့တင်တို့နေရကြဒီမှာငါတယောက်တည်းပဲသွားမယ်ဆိုတော့ဟိုငယ်ကြုံတွေကလည်းပဲမင်းသားတယောက်တည်းသွားမှာကိုသိမချဘူး အဲလိုစိတ်မချတဲ့အတွက်ကြောင့်မို့သင်္မင်းသားသွားတဲ့နောက်အသက်သေးခြင်းလေသေးပါစေတော့ကျွန်ုပ်တို့လိုက်ပါမယ်အသင်္မင်းသားတဦးတည်းကိုကျွန်ုပ်တို့စိတ်မချနိုင်ဘူးခွင့်မပြုနိုင်ဘူးဒါကြောင့်မို့ကျွန်ုပ်တို့ဖြစ်အောင်လိုက်ပါဟိုကမလိုက်နဲ့တားတယ်မဟုတ်ဘူးလိုက်မယ်ကဲဒီလိုဆိုရင်မင်းတို့လိုက်ချင်လဲလိုက်ခဲ့ကြဒါပေမဲ့အခုငါသွားမဲ့လမ်းကြီးဟာတောအုပ်တွေထဲမှာသွားရမယ်အဲဒီမှာဒီအော်ဒီတောအုပ်ကြီးထဲမှာကြီးစိုးနေတာကဘလို့တွေကြီးစိုးနေတယ် အဲ့လိုဘလူတွေကြီးစိုးနေတဲ့အတွက်ကြောင့်ရူပါယုံကိုနှစ်သက်တဲ့ပုဂ္ဂိုလ်ရူပါယုံနဲ့ဖြားရောက်ပြီးစားနိုင်မယ်။တဏ္ဍာယုံကိုနှစ်သက်တဲ့ပုဂ္ဂိုလ်ကိုတဏ္ဍာယုံနဲ့ကန္နာယုံရတန်ယုံပုဒ္ဒဘာယုံဒီ900ဟာယုံကာမဂုဏ်တွေနဲ့ဖြားရောက်ပြီးတော့စားနိုင်မယ်။တင်တို့အဲ့ဒီဟာတွေကိုစောင့်စည်းနိုင်ခဲ့လို့ရှိရင်စက္ကုံတရေကိုအထူးထိမ့်သိမ့်နိုင်ခဲ့မယ်။အထူးအဖြင့်တတိကိုအမြဲတမ်းဖြစ်စေသွားမယ်တတိရှိသွားမယ်ဆိုရင်တင်တို့ဒီအန္တရာယ်တွေကလွတ်မယ်။တဲ့တော့ အဲဒီလိုအန္တရာယ်တွေရှိတဲ့အတွက်ကြောင့်မို့တင်တို့ကိုမခေါ်ခြင်းဖြစ်ပါလေအဲဒါကြောင့်တင်တို့နေရင်နေရကြပြောတာမရဘူးသူတို့လိုက်မယ်ကဲဒီလိုဆိုရင်လိုက်ခဲ့ကြဆိုလိုက်သွားအဲဒီမှာလောင်းတော်မင်းသားကတော့ဖြင့်တခါတည်းပြေကြီးပြေတဲ့ပြေပန်းနေတခါတည်းအိတ်တဲ့ထည့်ပြီးတော့တခါတည်းယူချသွားအဲလိုသွားတဲ့အခါကလည်းကြတော့ဘလူမတွေတောအုပ်ကြီးတွေဖြတ်ပြီးဆိုတဲ့အခါကလည်းကြတော့ဘလူမတွေဖြားရောက်လာရူပါယုံနဲ့ နှစ်သက်တဲ့ပုဂ္ဂိုလ်တွေကိုတခါတဲ့ရူပယုံနဲ့လှပ်ပတဲ့မိန်းကလေးတွေနဲ့ဖြားရောက်အဲလိုလှပ်ပတဲ့မိန်းကလေးတွေနဲ့ဖြားရောက်တဲ့အခါကဏ္ဍကြတော့ရူပယုံကိုနှစ်သက်တဲ့ပုဂ္ဂိုလ်ဟာအဲဒီမှာငယ်ကျွန်ဖြစ်တဲ့ပုဂ္ဂိုလ်ဟာအဲဒီမှာအကြောင်းအမျိုးမျိုးပြန်ပြီးတော့ကျွန်ုပ်တော့ရှေခရီးကိုကျွန်ုပ်မလိုက်နိုင်တော့ပါဘူးကျွန်ုပ်ကိုတိခံခွင့်လို့ပါဒီနေ့မှခိတ္တခဏနားရပြရစီပေါ့နောက်ကနေပြီးတော့မိအောင်လိုက်ခဲ့မယ် ဟိုကပြောတယ်လူလောင်းတော်ကမနေရင်လေဒါဘလူးတွေလူတွေမဟုတ်ဘူးပြောတယ်မဟုတ်ရူပယုံကိုနှစ်သက်နေတဲ့ပုဂ္ဂိုလ်ကဒါဘလူးရဲ့လို့ဘလို့ပဲပြောပြောဘလို့မှပြောလို့မရတော့ခဏလေးနားခဲ့ပါရစေပင်မလုံးလို့ပါနောက်ကနေနှိအောင်လိုက်ခဲ့ပါမယ်ဆိုပြီးနေရတာအဲ့ဒီမှာဘလူးမတွေကရူပယုံနဲ့ဖြာယောင်ပြီးတော့အဲ့ဒီပုဂ္ဂိုလ်တရားကိုလည်းပဲစားလိုက်ကြနောက်ရှေ့ကနေပြီးတော့ကျိုးနေပြန်ရောအဲ့ဒီမှာကျိုးနေတဲ့အခါကလည်းကြတော့ဟောပါလေပါလေ လက်ဖြားရောက်လေဆိုတော့အတင်းအမှုတ်တွေအဆိုးတွေနဲ့တခါလဲဖြားရောက်မြန်အစာပိုင်းကအကတွေနဲ့အလှပနဲ့ဖြားရောက်နေဟိုးနောက်ပိုင်းတခါလဲအတင်းအမှုတ်တွေနဲ့အဆိုးတွေနဲ့ဖြားရောက်မြန်တတ္တယုံကိုနှစ်သက်တဲ့ပုဂ္ဂိုလ်ကအဲ့ဒီမှာဒီနေရာရောက်ပြီဆိုတဲ့အခါကလာကြတော့ဒီအတန်တွေကိုနားထောင်ပြီးနေခြင်းတော့ရှေ့ကိုဆက်ပြီးတော့မလိုက်နိုင်မြန်အဲ့ဒီမှာဒုက္ခနေခြင်းတရားစီမိအောင်လိုက်ခဲ့ပါမယ်ဆိုတာကိုမရဟိုက အလောင်းတော်မင်းသားကဒီနေရာမှာအန္တရာယ်ကြီးများတယ်အန္တရာယ်ကြီးများတဲ့အတွက်သင်မနေရခြင်းနဲ့ဘုမတယောက်လည်းပဲအခုဒီပေါ်မလာဘူးဒါကြောင့်မို့သင်ဟာအန္တရာယ်ကြီးများတယ်ဒါဘလူမာကြီးဖြစ်တယ်ဒါကြောင့်မို့မနေရနဲ့မရအဲ့ဒီတတယုံကိုနှစ်သက်တဲ့ပုဂ္ဂိုလ်ကိုဒီမှာတတယုံအပန်လေးနဲ့ဖြာယောင်ပြီးတော့ဒီခါနဲ့ဆွဲဆောင်ပြီးတော့စားလိုက်ကြတယ်။အဲဒီကနေစိတ်ခရီးဆက်အလောင်းတော်ကတော့9ရက်အတွင်းရောက်အောင်သွားရမှာဆိုတော့မနာဘူး တတိကိုအမြဲတမ်းဖြစ်စေတဲ့ရူပါယုံတွေကိုလည်းပဲရူပါယုံနဲ့ကျုံများတော့လည်းပဲအဲဒီရူပါယုံအသင်းအာယုံစီနဲ့တခါလည်းမိမိရဲ့ဒီမှာမျက်စိနဲ့အသင်းနဲ့ဆုံလိုက်တိုင်းဆုံလိုက်တိုင်းမှာတခါလည်းတတိကိုဖြစ်စေနေတဲ့အတွက်ကြောင့်မို့ဘက်မှာတဏှာဘက်မကူတော့ဝေဒနာကနေတဏှာမကူဘူးသူတတိအမြဲတမ်းထားရတယ်တတိရှိနေတဲ့ပုဂ္ဂိုလ်ကဘယ်တော့မှမကူနိုင်ဘူးလေဘုန်းကြီးမနေ့ကပြောခဲ့ပြီဟိုကအသင်းဒီကစက်ခု အချင်းနဲ့ဇက်ကုနဲ့မြင်လိုက်လို့ဆုံလိုက်လို့ရှိရင်ဇက်ကုဝิญဉ်လေးဖြစ်တယ်။အဲဒီကလေးမှမြင်ခိုင်းမှမြင်တယ်လို့တတိလေးကပ်ပြီးရှုမှတ်နိုင်ရင်အချင်းကယုတ်မျက်စိကြည်ကလေးယုတ်မြင်သိတာလေးကနံဘာနဲ့ပါလဲယုတ်နဲ့နံအဲဒီမှာဟိုအချင်းအာယုံလေးကလည်းပေါ်လာပြီးရင်ဘာဖြစ်သွားလဲပြောက်သွားတယ်ဒီကမြင်သိစိတ်လေးကလည်းသိပြီးရင်ဘာဖြစ်သွားလဲအဲဒီလိုသာဒီကတတိလေးမြဲပြီးတော့ရှုနိုင်လို့ဒီမှာဖြစ်ပြဉာဏ်လေးတာပေါ်နေလို့ရှိရင် ဟိုဘက်မှာတဏှာကုပါအောင်မလားမကူတော့ဘူးအဲ့ဒီနေရာတွင်ပြတ်တော်တာပဲတခါလေဟိုဘက်ကမကူတော့ဘူးမြင်ကံနဲ့မတ်တာလေးပဲပြတ်တော့အဲ့လိုယောဂီပုဂ္ဂိုလ်ရှုနိုင်ရတယ်ခုကြားတဲ့အတန်မှလေးပဲဒီအတိုင်းပဲနားနဲ့အတန်နဲ့စုံလိုက်ရင်ကြားတဲ့အတန်အာယုံလေးပေါ်လာအဲ့ဒီအတန်အာယုံလေးကြီးပေါ်လာရင်ဒီအတန်အာယုံကလည်းပဲအတန်တက်ပေးကလည်းယုံနားအကြည့်ကလည်းယုတ်ပဲသူတို့နှစ်ခုပေါင်းစုံလိုက်ပြီဆိုရင်ကြားသိမှုဆိုရင် သောတဝိညာဉ်လေးဖြစ်တယ် အဲ့ဒီမှာကြောကြားသိမှုလေးကနာကြားသိမှုလေးကပါလေနာဟိုကအတန်လေးကပါလေရုပ်နာအကြည့်ကလည်းပါလေရုပ်အတန်လေးအတန်ကြားသိတာလေးကပါလေနာဟောကြားတဲ့အခါမှာဘာနဲ့ပါပဲရှိတယ်ရုပ်နဲ့နာမဲရှိတယ်ယောက်ျားဆိုတာမိန်းမဆိုတာယောက်ျားတန်မိန်းမတန်တဘာမှမရှိဘူးရုပ်နာမဲဟိုမှာအတန်လေးကလည်းရုပ်ပဲဒီမှာကြားသိနေတာလေးကနာမဲဒါနှစ်ခုပဲရှိတယ်အဲ့ဒီအတန်လေးကိုတည်တည်ချာချာနားစိုက်ပြီးတတိကပ်ပြီးရှုကြည့်နေတယ် ပထမအတန်လေးကြားပြီးတယ်ကြားတယ်လို့ရှုလိုက်ပထမအတန်လေးနဲ့ကြားတယ်လို့ရှုစိတ်ကလေးပြောက်သွားတယ်နောက်တစ်ခါကြားမှုအတန်လေးတစ်သိဖြစ်လာပြန်တယ်ကြားတယ်လို့ရှုလိုက်ပြန်တယ်ဒုတိယအတန်လေးပြောက်သွားပြန်တယ်နောက်တစ်ခါတတရအဲဒီလိုအတန်လေးတွေကလည်းပေါ်ပြီးရင်ပါဖြစ်သွားတာကြမ်းသိစိတ်လေးကလည်းသိပြီးရင်ပါဖြစ်သွားတာမြဲတာလားမမြဲတာအဲ့ဒီမမြဲတဲ့သဘောကိုဉာဏ်တက်ဝင်လို့ဒီဖြစ်တဲ့ဉာဏ်လေးသာယောဂီရဲ့ဉာဏ်ထဲမှာရှင်းရှင်းလင်းလင်းသိနေရင် ဒီဘက်မှာတဏှာကုပါဦးမလားကြားကမြမတ္တလေးပဲကြားပြီးရင်ပျောက်ပျောက်သွားတဲ့သဘောပဲဒါပဲအဲဒီလိုသဘောလေးကိုတည်တည်ချာချာသိနေပြီဆိုတဲ့အခါကျတော့နှစ်သက်သားရတတ်မဲ့ဒီလိုတဏှာတွေဝင်နိုင်မှာဦးမလားဗျာလုံးဝကိုမဝင်နိုင်တော့ဘူးအဲဒီလိုယောဂီပုဂ္ဂိုလ်ရှုရပါဒါကြောင့်မို့ဒီမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကတော့ဒီတတိလေးတာအမြဲတမ်းရှိနေရမယ်။ဘာရှိရမှာလဲ။တတိဆိုတဲ့အဆောင်လေးရှိရ။ဘာအဆောင်လေးရှိရမှာလဲ။ တတိဆောင်လေးရှိရမယ်လေဒါကြောင့်မြတ်စွာဘုရားကသက္ကုဏသံဝရောတာရုတာရုသောတေနသံဝရောသက္ကုဏသက္ကုတော်ရာဖြင့်သံဝရောရာဂဒေါသမောဟတရားတို့ကို မဖြစ်စေမူ၍ဆောင်စည်းခြင်းပိတ်ဆို့ခြင်းသည်တာရုကောင်းလာပါ၏သောတေနနာဖြင့်သောတေနသောတ္တ द्वार ဖြင့်တံဝရောယာကဒေါသမောဟတရားတို့မဝင်စေမှု၍ စောင့်စည်းခြင်းပိတ်ဆို့ခြင်းတွေတာရူကောင်းလာပါပေ၏အဲဒီမှာသောတာဒွါရနာကနေပြီးတော့ဟိုအတန်လေးနဲ့ဆုံကကလေးမှာကြားသိမှုလေးဖြစ်အဲ့ဒီကြားဆိုင်ကြားဆိုင်ကလေးမှာယောဂီပုဂ္ဂိုလ်ကတတိလေးနဲ့စောင့်ရှောက်တာဗာလေးနဲ့စောင့်ရမလဲအဲ့ဒီတတိအဆောင်ရှောက်လေးနဲ့သာစောင့်ရှောက်ပြီးတော့ရှုနေလို့ရှိရင်သောတော်ကပြောတယ်အတန်လေးကလည်းယုတ်နာကြီးကလေးကလည်းယုတ်ကြားမှုလေးကြားသိမှုလေးကနာ အဲဒီမှာယုံနဲ့နံကိုတိတိကျကျကွဲတည်လာလိမ့်မယ်ဒီကြားတဲ့အတန်လေးဟာလေးပဲပေါ်ပြင်းရင်ပါဖြစ်သွားတယ်ပျောက်သွားပြီးတော့ကြားသိနေတဲ့သိစိတ်ကလေးကလည်းသိပြီးရင်ပါဖြစ်သွားတာလေမြဲတာလားမမြဲတာလားအဲ့ဒီမမြဲတဲ့သဘောကိုညံတဲ့ဝင်နေမှတော့ဒီအတန်နဲ့စပြီးတော့ကိလေသာဝင်နိုင်မှာဟုတ်မလားသဘောကြတာနှစ်သက်တာမြန်လို့တာစိတ်ဆိုးတာစိတ်ပြက်တာဖြစ်နိုင်မှာဟုတ်မလားလုံးဝကိုမဖြစ်နိုင်တော့ဘူးဒီနေရာလေးပြင်မဲ့တခါရင် သူ့ဟာသူကြားကံမြတ်မတ်တာလေးပဲဒီနေရာတွင်ပြတ်သွားတာရှေ့ကိုမတိုးတော့ဘူးကာမကိုဒီကြားတဲ့အတန်နဲ့ဆက်ပြီးတော့အတန်ရှင်ပေါ်မှာလည်းသဘောကျတာနှစ်သက်တာမရှိတော့အတန်ပေါ်မှာလည်းပဲနှစ်သက်တာရတာကန့်ညိတာရှိပါဦးမလားဗျာလုံးဝကိုမရှိတော့ဘူးဒါကြောင့်မို့ဘုန်းကြီးတို့ကျေးဇူးတော်ရှင်ဆရာတော်ဘုရားကြီးကသောတာ द्वार ကြားခဏကြားကကြားတယ်မှတ်ရတယ်ဟုတ်တယ်မို့လား အဲဒီမှာကြားတဲ့အခါမှာလည်းပဲယောဂီပုဂ္ဂိုလ်ကကြားတယ်ကြားတယ်မရှုရဘူးလားရှုရတဲ့အခါဟိုကအတန်လေးကလည်းပေါ်ပြီးရင်ကြားတယ်လို့ရှုသိစိတ်လေးကလည်းသိပြီးရင်ဖြောက်သွားတာမြဲတာတွေ့သလားမမြဲတာတွေ့သလားအဲဒီလိုဆိုရင်လောဘကိလေသာဝင်နိုင်သေးရဲ့လားဒေါသကိလေသာဝင်နိုင်သေးရဲ့လားမဝင်နိုင်တော့ဘူးဟုတ်တယ်မဟုတ်လားဗျာဒါကြောင့်မို့အတန်သောတာထိုနဝကြောင့်ကြားမှုဖြစ်လာထိုအကံမှတ်ပါယောဂီများလို့သံဘုတ်လေးရေးတာ ကြည့်တယ်လေးဆိုမယ်အတန်တော်တန်ထိုနှဝကြောင့်ကြာမှုဖြစ်လာထိုအခါမှတ်ပါယောဂီများအတန်တော်တန်ထိုနှဝကြောင့်ကြာမှုဖြစ်လာထိုအခါ မှတ်ပါယောဂီများသုအတန်တော်တံ အေးအဲ့ဒီလိုယောဂီပုဂ္ဂိုလ်ကကြားစေခဏလေးမှကြားတယ်ကြားတယ်လို့ရှုမှတ်လို့ဒီကြားရတဲ့အတန်အာယုံလေးကလည်းပေါ်ပြီးပြောက်ကြားသိနေတဲ့ကလည်းပေါ်ပြီးပြောက်ဆိုတော့မမြဲတာလေးသိချာသိနေရတော့ဒီအတန်အာယုံပေါ်မှာနှစ်သက်မှုတာယာမှုကန့်ညှိမှုဆိုတဲ့လောဘဖြစ်ပါဦးမလားစိတ်ဆိုးစိတ်ပြတ်မှုဆိုတဲ့ဒီအတန်ကြီးကြောင့်ဒေါသရောဖြစ်ပါဦးမလားအခုစပြီးအာထုစတမာတိထူထောင်စပုဂ္ဂိုလ်များမှာ ဒီအတန်အာယုန်တွေကဆူညံနေတဲ့ခါကြတော့တခါတရံကိုကကြိုးစားပြီးရှုမှတ်တယ်ရှုမှတ်လို့ကမရဘူးအတန်တွေကတုံတိုင်းဆူညံနေပြီအဲလိုဆိုရင်အတန်နဲ့ဆက်ပြီးတော့ဒေါသတွေရောမဖြစ်တတ်ဘူးလားဖြစ်တတ်တာပဲအခုတကယ်ဒီတိုင်းလာယောဂီပုဂ္ဂိုလ်ကရှုမှတ်နိုင်လို့ဒီအတန်အာယုန်လေးရဲ့ပေါ်လိုက်ကြောက်လိုက်ဖြစ်လိုက်ပြက်ရတယ်ဒီဖြစ်ပြက်ဉာဏ်လေးကိုကောင်းကောင်းဉာဏ်သက်ဝင်နေပြီဆိုရင်အင်မတန်ကောင်းတဲ့တာယာတဲ့အတန်ကလည်းပေါ်ပြီးရင်ပါဖြစ်သွားတာ ဒီအင်မတန်ဆူညံနဲ့ဆိုးရတဲ့အတန်ကလည်းကြားပြီးဘာဖြစ်သွားတာပြုတ်သွားတာကြီးတယ်ဆိုတော့ဒီအတန်ပေါ်မှာနှစ်သက်တန်ရာမှုလောဘရောဖြစ်ပါမလားစိတ်ဆိုးစိတ်ပြည့်မှုဒေါသရောဖြစ်ပါဦးမလားလုံးဝကိုမဖြစ်တော့ဘူးကဲဆိုလိုက်ကြားစေခဏရှုမှတ်ကလောဘမဖြစ်ပြီကြားစေခဏရှုမှတ်က ဒေါသမဖြစ်ပြီသုအေးဒါကရှုမှတ်နိုင်တဲ့ပုဂ္ဂိုလ်ပေါ့ကွယ်တကယ်ဖြစ်တဲ့ဉာဏ်လေးတွေမြင်နေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မျိုးကြတော့ဒီမှာ ရှုမှတ်လေဒီမြင်ကမြတ်မတ္တလေးပဲလောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးမြင်ပြီးပြောက်မြင်ပြီးပြောက်သိပြီးပြောက်ဒါပဲဖြစ်နေတကယ်လို့မရှုမှတ်နိုင်သေးတဲ့တမာရီလည်းအာမကောင်းသေးတဲ့ပုဂ္ဂိုလ်ကြတော့သူ့ကိုမြင်နေမြင်နေလို့ရှုနေရင်တစ်ခါတရံမှာဟောမြင်ရတဲ့အစဉ်အာယုံကိုသဘောကျနှစ်သက်တာရောမရှိဘူးလားတခါတရံမှာရှုမှတ်နေရင်လည်းပဲဒေါသတွေရောမဖြစ်တတ်ဘူးလားတကယ်လို့ဖြစ်လာခဲ့ရင်လည်းပဲအဲ့ဒီလောဘ လူကျင်မှုလေးဖြစ်လာခဲ့ရင်လည်းပဲအဲ့ဒီလူကျင်တာလေးကိုပဲပြန်ရှုလိုက်စိတ်ဆိုးစိတ်ပြတ်မှုဒေါသလေးဖြစ်လာရင်အဲ့ဒီဒေါသစိတ်ကလေးကိုပဲပြန်ပြီးတော့ရှုလိုက်ဖြစ်ပေါ်လာတဲ့စိတ်ကလေးကိုပဲနောက်စိတ်ကလေးနဲ့ပြန်ရှုရှုရင်အဲ့ဒီဖြစ်ပေါ်လာတဲ့လောဘစိတ်ဒေါသစိတ်ကလေးကပေါ်ပြီးပါဖြစ်သွားတာဖြောက်သွားတာပဲဒီနေရာနဲ့ပြန်ငြိမ့်သွားတာပဲကဲဆိုလောဘဖြစ်စဉ်လိုင်းမလျင်ထိုတွင်ငြိမ့်နိုင်သည် ဒေါသဖြစ်စဉ်လိုက်မှန်လျင်ထိုတွင်ငြိမ့်နိုင်သည်သို့ဒေါသဖြစ်စဉ် အဲဒီလိုယောဂီပုဂ္ဂိုလ်ဟာဒီအတန်အာယုံလေးကြားလာတဲ့အခက်ကလေးမှာအဲဒီကြားတဲ့အတန်အာယုံလေးကိုရှုရတာရှုမှတ်နိုင်နေရင်ကတော့ဖြင့်လောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူးမှားကောင်းလို့ခတ်စောစောကပြောတယ်အဖြစ်ပြဉာဏ်လေးကိုကောင်းကောင်းကြီးဖြစ်နေတယ်အနိစ္စနုပတနာဉာဏ်ပေါ့ဗျာဟိုဉာဏ်စဉ်နဲ့ပြောမယ်ဆိုရင်ဥဒယဘယဉာဏ်ပေါ့ဖြစ်မှုပြတ်မှုကိုသိတဲ့ဉာဏ်ပေါ့ အဲ့ဒီဉာဏ်ကိုပိုင်ပိုင်နိုင်နိုင်ဖြစ်နေတဲ့ပုဂ္ဂိုလ်ကြတော့ဟိုကျမ်းရတဲ့အတန်နဲ့စပ်ပြီးလောဘလည်းမဖြစ်ဘူးဒေါသလည်းမဖြစ်ဘူး။ဘာကြောင့်လဲ။မြဲတာတွေ့လို့လားမမြဲတာတွေ့လို့လား။မမြဲတာကိုတည်တည်ချာချာဉာဏ်သက်ဝင်နေတော့ဒီပုံမှာလောဘလည်းမဖြစ်ဘူး။ဒီအတန်နဲ့စပ်ပြီးတော့နှစ်သက်တန်ရတာမရှိဘူး။အတန်နဲ့စပ်ပြီးတော့လည်းဒေါသဖြစ်နေတာမရှိဘူး။ခုဘုန်းကြီးတို့ဒီမှာတချို့အမှတ်ကောင်းနေပြီလေ။အမှတ်ကောင်းနေတဲ့ပုဂ္ဂိုလ်တွေဟိုတနေ့ရဆိုဒီနေ့မှာရေကန်ကြီးဆောက် ရေကန်ကြီးစောင့်နေတဲ့အခါကလည်းကြတော့ကြောက်ပုံးနေနဲ့ဟိုမှာကြောက်တိုင်နေလောင်းရတာတို့ဟိုအခင်းလောင်းရတာတို့လောင်းတဲ့အခါမှာကြောက်ပုံးနေရိုက်တုံတိုင်းစူညံနေတာဒါပေမဲ့အဲ့ဒီလိုအမှတ်ကောင်းနေတဲ့ပုဂ္ဂိုလ်မေ့ကြည့်တယ်တန်နေပဲဟိုဘက်ကတန်နေစူညံနေတယ်ဒီတန်နေရကိုအနောက်ရှင်ဖြစ်ဘူးလားဖြစ်ဘူးလေအဲ့ဒီအတန်နေစီစိတ်တောင်းမရောက်ဘူးလေဒါရှိမှမို့နိုင်လို့လားမနိုင်နေလို့လားနိုင်နေတဲ့ပုဂ္ဂိုလ်ကိုရှိမှတ်တဲ့အာယုံလေးပေါ်မှာပဲစိတ်စိတ်ကရှိနေတယ် ဖောင်းတာပိန်တာလေးရှုလေရင်အဲ့ဖောင်းမှုပိန်မှုအာယုံလေးပေါ်မှာပဲဖောင်းတာလေးပေါ်လိုက်ပြက်လိုက်ပိန်တာလေးပေါ်လိုက်ပြက်လိုက်ဒီပေါ်မှာပဲရှုမှတ်ပြီးတော့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒီပေါ်မှာမသိတယ်။ဟိုဘက်ကအပန်းနေသူအာယုံမပြုတ်မိဘူး။အာယုံမပြုတ်မိတော့မကြောက်။ကိုရှုမှတ်တဲ့အာယုံလေးပေါ်မှာတခါရင်စိတ်ကဝင်စားနေတယ်။ဒီနေ့ပြောရင်ဇံဝင်နေတယ်။ဘာဝင်နေတာလဲ။ဇံဝင်နေတဲ့ကဘေးကိုအာယုံပြုတ်မိသေးလား။မပြုတ်မိတော့ဘေးကအပန်းနေရောသိသေးလား။ကဲဥမာအပြင်ပြောမယ်လေမိမိတို့အိမ်မှာအလုပ်တစ်ခုလုပ်နေတယ် တခါတရံမှာစာဖတ်နေတယ်ပေါ့စာဖတ်နေတဲ့ကံမှာစာနဲ့စိတ်ဝင်စားနေရင်နောက်ကခေါ်နေတယ်တခါတရံတကားပေါက်ပိတ်ထားလို့တကားပေါက်တောက်တောက်ခောက်နေတယ်ကြားသလားမကြားဘူးလားကြားဘူးဘယ်ကြားမလဲကိုယ့်ရဲ့စိတ်ကစာထဲမှာစိတ်ဝင်စားနေတာအခုတရားရှုမှတ်တဲ့ပုဂ္ဂိုလ်ကြတော့ကိုရှုမှတ်တဲ့အာယုန်ထဲမှာဝင်စားနေတယ်အဲ့လိုကိုရှုမှတ်တဲ့အာယုန်ထဲမှာစိတ်ကဝင်စားနေတော့ဘေးကအတန်တွေကကိုယ့်ကိုဘာမှအနှောက်အယှက်မဖြစ်တော့ဘူး အတန်းနဲ့ဆူညာနေလို့လည်းပဲဒေါသဖြစ်သေးရလားမဖြစ်ဘူးတမာရီမရသေးတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီအန်နေနဲ့ကိုယံဖြစ်နေရတာယံဖြစ်နေရတာအဲ့ဒါဘုန်းကြီးကဘုန်းကြီးကိုယ်တိုင်ယံဖြစ်ခဲ့လို့ဘုန်းကြီးမာစီသာသနာရိပ်တာရေးမှာတရားအထုတ်တော့ဒေါ်ကျွေဓမ္မယောနဲ့ဘုန်းကြီးဘုန်းကြီးတို့တရားအထုတ်တယ်တန်ဃာတော်များမြို့သားများတရားအထုတ်တဲ့ဓမ္မယောအဲ့ဒီဓမ္မယောရဲ့ခေါင်းရင်းမှာနှစ်ထပ်ကျောင်းဆောင်ကြီးခေါင်း တစ်ထက်ကျောင်းဆောင်ကြီးဆောက်နေတဲ့အခါကျတော့ကျောင်းကဆောက်တဲ့ပုဂ္ဂိုလ်တွေလက်သမားတွေပြန်နေကစူးညံအဲ့ဒီထဲမှာတခြင်းကဆိုးစူးညံကိုယ်ကလည်းသမားတွေထူထောင်တာမရသေးဘူးသမားတွေထူထောင်တာမရတဲ့အခါကလည်းကျတော့အဲ့ဒီစူးညံနေတဲ့လူတွေနဲ့ပဲတခါလေရံဖြစ်နေမသိတတ်ရမလားပေါ့ဒီမှာတရားအထုတ်နေတာငြိမ်ငြိမ်လေးနေရင်ကောင်းမယ်ပေါ့တိုးတိုးလေးလှုပ်လေးရရတန်းနဲ့စူညံနေတယ်ပေါ့စိတ်ကတခါလေသူတို့နဲ့ပဲရံဖြစ်နေတာတရားရှုနိုင်သလားမရှုနိုင်ဘူးလား မရှုနိုင်ဘူးတစ်ချိန်လုံးသူတို့နဲ့ရံဖြစ်အဲ့ဒါနဲ့ဘုန်းကြီးတရားလျှောက်တဲ့ကရံဖြစ်နေရတဲ့ပုဂ္ဂိုလ်ပဲသူတို့နဲ့စိတ်ကူးတွေကရံဖြစ်နေအဲ့တော့တရားလျှောက်တရားလျှောက်ချင်ကြတော့လျှောက်เสียရှိသေးလားရှိဘာเสียမရှိတရားလျှောက်ချင်ရောက်ရင်ကြားမိတာပြည့်စွာလိုက်ရှင်တော့ကိုယ်မှာလျှောက်เสียဘာတလုံးမှမရှိဘူးဖြစ်တော်ခက် အဲ့ဒါနဲ့ကိုယ်စိတ်ထဲမှာမကျင်တတ်ချက်တစ်ခုကိုရှိနေတော့အဲ့ဒီမှာကမ္ဘာတန်းဆရာအဲ့ဒီမှာကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးရဲ့လက်ထောက်ကမ္ဘာတန်းဆရာဆရာတော်ဥတုဇာတာဆိုတာရှိပါဆရာတော်ကြီးဥတုဇာတာဘုန်းကြီးတို့တရားမေးတရားစစ်ပေးတာအဲ့တော့တရားလျှောက်တဲ့အခါကျတော့ဘုန်းကြီးကဘာလျှောက်လဲဆိုတော့ဒီလောက်စူညံနေတဲ့နေရာက တရားရသွားတဲ့ပုဂ္ဂိုလ်များ ရှိဘူးပါသလားလို့ဘုရားမေးဒီလောက်တောင်ဆူညမ်းနေတဲ့နေရာကနေပြီးတော့တမာတိရပြီးတရားတို့ရသွားတဲ့ပုဂ္ဂိုလ်များရှိဘူးပါသလားလို့ထပ်မေးတယ်အဲ့မှာဆရာတော်ကြီးရတဲ့ခါနဲ့ပြုံးอืมဦးဇင်းကဟိုဘက်ကအတန်ဆူညမ်းနေတဲ့အတန်နဲ့ရံဖြစ်နေတယ်ဖြစ်နေချက်ချင်းဟုတ်ပါတယ်ဆရာလို့ဒီလိုမကျေနပ်ဘူး ဒီမှာတရားအထုတ်နေတယ်ဟိုဘက်ကတခါလဲစူညမ်းနေတာပဲထုရိုက်နေတာပဲခေါင်းရင်းကကတ်ရက်ဒါမှစီမှာတရားအထုတ်ခဲ့တဲ့ပုဂ္ဂိုလ်တွေသိပါတယ်ဒေါ်ကျဓမ္မယုံနဲ့အဲ့ဒီလက်ထကျောင်းဆောင်ဟာတန်ခါဆောင်ဟာကတ်ရက်ကလေးပါအဲ့ဒီကနေပြီးတော့တခါလဲဟိုလက်သမားတွေပြန်ရနေရစူညမ်းနေတာပဲလို့အဲ့တော့ဘလို့မှတရားသမားကြီးကထူထောင်လို့မရကိုကလည်းပဲအခုမှစံအထုတ်စဆိုတော့ဘလို့မှထူထောင်လို့မရဖြစ်နေတယ် အဲ့တော့ဆရာတော်ကဦးသိန်းကတဲ့ဟိုကဟိုဘက်ကအတန်နေနဲ့ရံဖြစ်နေတယ်ထင်တယ်ဆိုတော့တင်ပါဖျားတကယ်တော့မကြင်မနှက်တွေဖြစ်နေပါလေဒေါသတွေပဲဖြစ်နေပါလေအဲ့ဒါတဲ့သူတို့ကဦးသိန်းကိုပါရမီဖြည့်နေကြတာဟာခက်ပါပြီရောတရားမလို့မရတဲ့ဒီဟိုတွေကပါရမီဖြည့်နေဆရာတော်ဆောက်မရှိပါလေရောဦးသိန်းကိုပါရမီဖြည့်နေကြတာဥစဉ်ကိုပါရမီဖြည့်နေကြတာဥစဉ်ကတရား အထုတ်တဲ့အခါမှာ သိခံတယ်ဆိုတာဟိုတခြားနေရာတွေမဟုတ်ဘူးခုတရားအားထုတ်နေတဲ့အချိန်မှာသိခံရတာအလိုမရှိအပ်တဲ့အတန်တွေကလာလိမ့်မယ်လာရင်အဲ့ဒီအတန်ကိုလည်းသိခံပြီးရှုရတယ်တဲ့ခန္ဓာကိုယ်ကဖောက်ပြန်တဲ့ဝေဒနာတွေလည်းလာလိမ့်မယ်အဲ့ဒီဝေဒနာကိုလည်းသိခံပြီးရှုရတယ်တဲ့တခတ်တည်းမှာတဘာဝရဲ့အပူဓာတ်အေးဓာတ်ဆောင်းရသည်ဆိုရင်ဘာဖြစ်မလဲအေးမယ်နှွေရသည်ဆိုရင်ပူမယ် အဲ့ဒီဟာကိုပူလိုက်ခံမှာအိုးပူလိုက်တာကွာအဲ့လိုက်တာငါလည်းနေရာလည်းဘယ်လိုပဲရံဖြစ်နေတော့လကားပဲတဘာဝကပူရမယ့်အချိန်ပူမှာပဲအေးလိုက်တာလူကိုခိုက်ခိုက်ကိုတုံလို့တရားကိုမှတ်မရဘူးဒီအေးတာကြီးကလည်းအလွန်ကိုအေးပါလားရံဖြစ်နေလို့လကားပဲတဘာဝနဲ့ရံဖြစ်နေလို့မဖြစ်ဘူးတဘာဝသူ့ဟာသူအေးချင်းအေးမှာပဲပူချင်းပူမှာပဲအဲ့လိုအေးလာပူလာရင်လည်းပဲတိခံကဲနောက်တစ်ချက်ကအတူနေပုဂ္ဂိုလ်ကိုလည်းတိခံဘယ်သူ့ကိုလည်းတိခံ အတူနေပုဂ္ဂိုလ်တခါနဲ့နှစ်ယောက်တူလေရဲ့နှစ်ယောက်ရံဖြစ်နေတာတဲ့တခါတရားမှာစိတ်ကူးနဲ့တခါတရားမှာစိတ်ကူးကုန်မဟုတ်ဘူးတခါတည်းသူနေဘဲကစားတွေပြောဆိုပြီးရံဖြစ်တာတွေရှိသေးတယ်ဟိုးတယောက်ကအေးအေးနေခြင်းနဲ့တယောက်ကအခန်းရောက်တာနဲ့ပဲတခါနဲ့ကျွတ်ကျွတ်အိတ်နှိုက်တော့တာဟိုထုတ်ကြည့်လို့ပြီဒီထုတ်ပြီပြီးပြီးဟိုထုတ်ထုတ်ပြန်ထုတ်လိုက်ဟိုကသွန်းလိုက်အပြင်မဲ့ထွက်လိုက်လည်းပြန်ဝင်လာလိုက်အပြင်မဲ့ထွက်လိုက်လည်းမျက်စိကိုနောက် ဟိုပုဂ္ဂိုလ်ကတော့သူတကားကောင်လေးပိတ်ပြီးတော့ကိုယ့်အကိုမှတ်နေခြင်းနဲ့မရဟိုဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်အဲ့ဒီနေရာနေတဲ့အခါမှာသိချင်းအဆင်ပြေပါမလားမပြေဘူးတူတော်ဆင်းလာတဲ့ညီကိုမောင်နှမအချင်းချင်းတောင်မှပဲစိတ်တဘောထားချင်းတူပါမလားအနေထိုင်ချင်းရောတူပါမလားအကျင့်ဆက်ရချင်းရောတူပါမလားမတူဘူးအခုကတစိမ့်နေလားနေတာတစိမ့်နေလားနေတာဆိုတော့ဘယ်အမှုကျင့်ရင်းနဲ့တူမလဲ စိတ်နဲ့စိတ်ထားခြင်းလည်းမတူဘူးဇေယျချင်းလည်းမတူဘူးတချို့တချို့ပုဂ္ဂိုလ်ကအခန်းရောက်လာပြီဆိုရင် ရှိတဲ့နဲ့ဈေးတွေခွလိမ့်တာတခန်းလုံးကိုနန်းစောဟိုလူတော့ဒုက္ခရောက်ပြောတာမှတ်တော့ဟိုလူတော့ဒုက္ခရောက်ပြောတာမှတ်တော့အဲ့ဒီလိုဇေယျချင်းမတူတဲ့ပုဂ္ဂိုလ်ချင်းချင်းနေရတဲ့ခံမှလည်းသိခံရတယ်တဲ့အလေးအကျက်တွေဟာအခုသိခံတဲ့အလေးအကျက်တွေဟာနောင်မှအများကြီးကျေစုပြုသွားလိမ့်မယ် နောက်ဆုံးမိမိဟာတရားကရင်ညောင်ဆောင်ပေါ်ရောက်သွားတဲ့အခါမှာဒီတဲ့ပြင်းထန်တဲ့ဝေဒနာတွေလာနိုင်မယ်အခုချိန်ကစတဲ့ဝေဒနာလေးတွေကစဘေးကအတန်လေးတွေကစအတူနေပုဂ္ဂိုလ်တွေကစတိခံပြီးတော့သွားအဲ့ဒီတိခံတဲ့စိတ်တွေဟာနောက်ဆုံးကြတော့အဲ့ဒီပြင်းထန်တဲ့ဝေဒနာတွေဖြစ်ပေါ်လာရင်ဒီဝေဒနာလေးကိုတိခံပြီးတော့ရှုမှတ်မှုလေးနဲ့နောက်ဆုံးဝิญဉ်လေးချုပ်သွားတယ်ပုံမှန်လေးကူးသွားအဲ့ဒီလိုရှုမှတ်မှုလေးနဲ့နောက်ဆုံးအချိန်တိအောင်ကိုအသုံးချလို့ရအောင် အခုရတဲ့ကတရားအားထုတ်ရင်ဟိုမှာသိခံရင်ဘာရောက်တဲ့နိဗ္ဗာန်ရောက်တယ်ဆိုတာအခုတရားအားထုတ်တဲ့နေရာမှာဒီသိခံမှုကိုအသုံးချရမှာတခြားနေရာမှာရံဖြစ်နေတဲ့အချိန်လေးမှာသိခံကြည့်ပါလားဟောဝင်ထိုးသွားမှာပေါ့ဒါမှမဟုတ်ရိုက်ကြမှာပေါ့ခေါင်းကွဲရုံပဲရှိမယ်နိဗ္ဗာန်တော့ချက်ချင်းမရောက်သေးဘူးအခုတရားအားထုတ်တဲ့နေရာမှာသိခံဖြစ်ပေါ်လာတဲ့ဝေဒနာလေးကိုသိခံပြီးတော့ယောဂီပုဂ္ဂိုလ်ရှုတယ် တိခံပြီးရှုနေရင်ရှုမှတ်တိုင်းရှုမှတ်တိုင်းရှုမှတ်တဲ့အာယုံပေါ်မှာစိတ်တည်ကြည်မှုတမာရီမရဘူးလားတိခံပြီးတော့ဒါရှုမှတ်ချက်တိုင်းမှတ်ချက်တိုင်းဟာတစ်ချက်မှလိုက်တစ်ချက်ကပ်ပြီးတည်သွားလိုက်တစ်ချက်မှလိုက်တစ်ချက်ကပ်တည်သွားလိုက်မှတ်တည်သွားလိုက်နဲ့အဲ့ဒီမှာရှုမှတ်မှုတမာရီတွေခဏိကတမာရီတွေအာကောင်းလာတဲ့အခါကျတော့မှဟောရှုတိုင်းရှုတိုင်းဟာအရှုကရုပ်တဘောလေးနဲ့ရှုတိနေတဲ့နာမ်တဘောလေးနှစ်ခု꿰ပြီးတော့မသိဘူးလား ဟဲ့အဲ့ဒီကနေကွဲသိလို့ဒီတဲ့ပို့ပြီးတမာရီအားကောင်းလာတဲ့အခါကျတော့ရှုတိုင်းရှုတိုင်းဟိုအရှုကံအာယုန်လေးကပေါ်လာပြီးရင်ဘာဖြစ်သွားတာရှုသိနေတဲ့သိစိတ်ကလေးကလည်းသိပြီးရင်ဘာဖြစ်သွားတာနှစ်ခုစလုံးယုံနဲ့နာနဲ့ဟာပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်လေအဲ့ဒီမှာမမြဲတဲ့အနိစ္စကိုယ်တိုင်ညာနဲ့တွေ့လာအဲ့ဒီကနေဆက်ရှုကြီးတဲ့တမာရီအားကောင်းလာရင်ဒီဖြစ်မှုပြက်မှုမပြတ်နှိမ့်စေလို့ဆင်းရဲတဲ့ဒုက္ခ ဆက်ရှုဒီတဲ့အားကောင်းလာရင်အဆိုးမရတဲ့အနတ္တဒီလိုအနိစ္စဒုက္ခအနတ္တဉာဏ်နေရှင်းရှင်းလင်းလင်းသိလို့ဒီဉာဏ်နေအားလုံးရင့်ကျက်ပြည့်စုံပြီဆိုရင်ဖြစ်မှုပြည့်မှုတွေပြတ်စဲသွားရင်အငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်ရောမျက်မှောက်မတွေ့နိုင်ပေဘူးလားဒါတိခံပြီးရှုလို့နိဗ္ဗာန်မျက်မှောက်ပြုသွားတာဟုတ်တယ်မလားဒါကြောင့်တိခံဆိုတာဒီတရားအားထုတ်တဲ့နေရာမှာကိုဆိုလိုတာတိခံရင်နိဗ္ဗာန်ရောက်ပြီ တိခံရဲ့နိဗ္ဗာန်ရောက်ပြီဆိုတာဒီတရားအထုတ်တဲ့နေရာမှာဘယ်သူ့ကိုတိခံမလဲဆိုရင်ဖြစ်ပေါ်လာတဲ့ဝေဒနာကိုနံပါတ်1ဘာလို့ရမလဲတိခံဘေးကအလိုမရှိရတဲ့အတန်တွေကြားလာရင်ဘာလို့ရမလဲတိခံတိခံရှုသူတို့နဲ့ရံဖြစ်မနေနဲ့ကိုယ့်ရဲ့ဟိုဘက်ကအတန်ကပိုကျယ်လာရင်ကိုယ့်ရဲ့စူးစိုက်အားကိုဒီဘက်ကိုပိုအားစိုက်လိုက် ဒီဘက်ကိုပုတ်အားဆိုင်လေဟိုဘက်ကအတန်ကပိုးကျဲလေးဒီဘက်ကပုတ်အားဆိုင်လေးပိုးကျဲလေးပုတ်အားဆိုင်လေးဆိုတော့ဒီဘက်ကိုအားဆိုင်ထားတဲ့ခါကျတော့နောက်ဟိုဘက်ကအတန်ကိုအာယုံမပြုတ်မိတော့ကို့အရှုခံအာယုံဘက်မှာပဲအားရောက်သွားတယ်တယောက်နဲ့တယောက်စကားပြောပြီဆိုရင်ကြည်ပါလားအတန်ပေးရနေပြီးတော့တချင်းတွေဖွင့်နေရင်အတန်တိုးတိုးလေးပြောလားအော်ပြောလားအော်ပြောအားဆိုင်ရအဲ့ဒီမှာအားဆိုင်အားဆိုင်ပြောတဲ့ခါကျတော့ဟိုအတန်ဘာမှမသိတော့ဘူးဒီအချင်းချင်းပြောတဲ့အတန်ပဲဒါပဲအာယုံပြုတာပြုနိုင်တော့တယ်ဒါပဲ အခုလည်းပဲဒီတိုင်းပဲဘေးကအတန်တွေကတိတ်ပြီးတော့ကျဲလာလေကိုယ့်ရဲ့အရှုခံအာယုံကိုအားဆိုင်မှလေကျဲလာလေအားဆိုင်မှလေကျဲလာလေအားအဲ့ဒီမှာစိတ်အားနဲ့ဒီစိုက်မိသွားရောဟိုဘက်ကအတန်ကဘယ်ရောက်သွားမှမသိတော့အဲ့ဒီမှာဖောင်းနေပိန်နေဖောင်းနေပိန်နေဒီပုံမှန်ပဲအာယုံကမီပြီးတော့တခါနဲ့စိတ်တည်ခြင်းမှုတမာရီတွေအဲ့ဒီမှာအာကောင်ယုံနာဖြစ်တဲ့တွေအဲ့ဒီမှာမြင်မှာဒါကြောင့် အလိုမရှိရတဲ့အတန်အာယုံဇိုးကြီးတွေကြားလာရင်လည်းပဲကြားတဲ့အတန်ကိုသိခံပြီးတော့မလုပ်ရမလဲရှုမှတ်ပါရံမဖြစ်ပါနဲ့အတန်နေနဲ့ဘာမှရံဖြစ်မနေနဲ့တကတရားမှာကိုကတရားရှုမှတ်နေတဲ့နောက်ကလူကအချောင်းဆိုးလိုက်တာခဲနဲ့ဆိုမထထစေခြင်းမထသူထသွားစေခြင်းလားထပြီးရေတောက်ပါတော့လားလို့ပြောကြတယ်မလားဒီကလည်းအမှတ်ပြတော့မှဆိုလို့မပြောရဲဘူးသူကလည်းမထဘူးအဲ့ဒီမှာချွေးကိုပြန်လို့ကိုယ်စိတ်ကိုကိုယ်ကကိုထင်းရတာလေ ဒါတရားအထုတ်ရင်းနဲ့ကိုယ့်ဟာကိုယ်အတန်ကြောင့်ဒေါသတွေဖြစ်နေတာ။ဘာဖြစ်နေတာလဲ။တရားအထုတ်တာဘာတွေနဲ့အောင်လဲ။လောဘတွေဒေါသတွေနဲ့အောင်အထုတ်တာအခုတရားအထုတ်ရင်ဘာတွေတိုးပွားနေတာလဲ။လောဘတွေဒေါသတွေတိုးပွားနေတာ။ယောဂီတို့ရဲ့ခင်ဗျားတို့ကလောဘဒေါသကိုရိတ်တာလာရှားနေတာနဲ့အတူတူပဲ။ဒီလာပြီးလောဘဒေါသတွေတိုးပွားနေတာတရားဆိုတာဘာဝနာတရားဆိုတာလောဘဒေါသမာမာနနဲ့ အိတ်တာမစ္စေနေပါစေ၍စိတ်နေစိတ်ထားပဒါပွားလျက်ကြီးမားမြင့်မြတ်ဖြစ်စေတတ်ခေါ်အပ်ဘာဝနာဘာဝနာတရားအထုတ်တဲ့ပုဂ္ဂိုလ်ဟာလောဘတွေနဲ့ဒေါသတွေနဲ့ရမယ်မောဟမာနတွေနဲ့ရမယ်အိတ်တန်နိစ္စရိယတွေဘာဖြစ်ရမှာအခုလောဘတွေကလည်းအာကြည်ဒေါသတွေကလည်းအာကြည်ဒေါမောဟမာနတွေကလည်းအာကြည်ဟိုသူတော်ဘာတွေကောင်းစားချမ်းသာမနာလိုတဲ့အိတ်တာတွေကလည်းအာကြည် ဝန်တော်မှုတွေကလည်းအကြီးဖြစ်နေလေရိတ်တန်လာပြီးတော့တခါတည်းတရားရှာပါတယ်ဆိုမှဒါတွေပဲလာပြီးတော့ဖြစ်နေအဲ့ဒီတော့ယောဂီပုဂ္ဂိုလ်တွေဟာအဲ့ဒါတွေနည်းအောင်ဒါတွေနည်းသွားအောင်ဆိုတာကတကယ်ကိုအဖြစ်ပြက်ဉာဏ်လေးကိုကောင်းကောင်းမြင်ဖို့အရေးမကြီးဘူးလားမြင်တဲ့အခိုက်လေးမှလည်းမြင်တဲ့အာယုံလေးရှုရင်းနဲ့ဖြစ်ပြီးပြက်သွားတဲ့အစဉ်အာယုံလေးကလည်းပြင်နာလေးကလည်းပေါ်ပြီးပြောက်မြင်သည့်စိတ်လေးကလည်းသိပြီးပြက် ဒီမှာကြားတဲ့အတန်အာယုံလေးရှုပြန်တော့လည်းပဲအဲ့ဒီအတန်အာယုံလေးကလည်းပဲပေါ်ပြီးရင်ပါဖြစ်သွားကြားတဲ့အဲ့ဒီမှာကြားသိနေတဲ့တိစိတ်လေးကလည်းသိပြီးရင်ပါဖြစ်သွားတာအဲ့ဒီဟာကိုသိချာညံတဲ့ဝင်ရမယ်အခုဘုန်းကြီးပြောလို့ကြောက်သွားတယ်ကြောက်သွားတယ်ဆိုလို့မမြဲတာကြီးပြောမနေနဲ့ကိုယ်တိုင်ကိုပဲရှုအတန်တန်ကိုသိချာနားဆိုင်ပြီးရှုကြည့်တမာရီအားကောင်းတဲ့ပုဂ္ဂိုလ်တွေနော်ဘုန်းကြီးတို့ကျေးဇူးတော်ရှင်တောင်ပုလို့ဆရာတော်ဘုရားကြီးဟာပင်တိုင်ကမ္မထာဟာနား ုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ပင်တိုင်းကမ္မထာဝမ်းတိုင်းဟိုးတောင်ပုလို့ဆရာတော်ကြီးကနာအကျမ်းအာယုံကိုအဓိကထားရှုတာတောင်ပုလို့ဆရာတော်ကြီးကအဲ့ဒီမှာအကျမ်းအာယုံနားဆိုင်ထားတာပါအကုန်လုံးကိုဗိဒ္ဓကိုတစ်ခါနားဆိုင်တာနားဆိုင်တာလို့အတန်အာယုံကိုယ်စီကိုလာတိုက်တာနဲ့ကြားတယ်ကြားတယ်ဒါရှုနေရတကယ်တမ်းနားဆိုင်ကြည့်လိုက်ရင်အတန်တွေဟာတက်ရှိအတန်တက်မဲ့အတန်တွေအမျိုးမျိုးမကြားရဘူးလားကြားနေရတာအဲ့ဒီကြားတဲ့အတန်တွေကိုတိကျနားဆိုင်ပြီးရှု ရှုနေတဲ့ယောဂီပုဂ္ဂိုလ်ကရှုမှတ်ဖို့အားကောင်းလာတဲ့အခါအတန်လေးပေါ်လာတိုင်းရှုလိုက်ဖြတ်သွားလိုက်နောက်တစ်တန်ပေါ်လာလိုက်ရှုလိုက်ဖြတ်သွားလိုက်နောက်တစ်တန်ပေါ်လာလိုက်ရှုလိုက်အတန်လေးဟာတတန်ပြီးမှတတန်တတန်ပြီးမှတတန်တခါနဲ့ဖြစ်ပြီးပြဖြစ်ပြီးပြဖြစ်ပြီးပြဒီသဘောတွေကြီးအားလုံးမြင်သွားတာအဲ့လိုဉာဏ်သက်ဝင်သွားတဲ့ပုဂ္ဂိုလ်ကြတော့ဒီအတန်နဲ့စပ်ပြီးတော့လောဘဒေါသတွေဝင်ပါဦးမလားဗျာမဝင်အောင်ဆိုတာခုတတိဥသိတဲ့စိတ်ကလေးနဲ့ရှုမှတ်နေဖို့ရမလိုဘူးလား တတိအဆောင်လျှောက်လေးရှိဖို့မလိုဘူးလားဒီတတိအဆောင်လျှောက်လေးရှိနေပြီဆိုရင်လောဘဒေါသကိလေသာတွေဝင်ခွင့်ရပါဦးမလားဗျာဝင်ခွင့်ကိုမရတော့ဘူးဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကသက္ကုဏတံဝရောတာတုတာတုသောဒိဏတံဝရောဂာနေနတံဝရောတာတုတာတုဇေဝါယတံဝရောတဲ့ဘေခဝေယဟတော်များအိုจิตတတို့သက္ကုဏသက္ကုဒွါရဖြင့်တံဝရောယာကဒေါသမောဟတရားတို့မဖြစ်စေမူ၍ စောင်းစည်းခြင်းပိတ်ဆို့နိုင်ခြင်းတွေတာရုကောင်းလှပါပေ၏တောဒေနာတောတာဒွါဒဖြင့်တဝရောယကဒေါသမောဟတရားကိုမဝင်လာနိုင်အောင်စောင့်ရှောက်နိုင်ခြင်းပိတ်ဆို့နိုင်ခြင်းတွေတာရုကောင်းလှပါပေ၏နာဘောက်ကနေပြီးတော့ကိလေသာမဝင်နိုင်အောင်တတိအဆောင်ရှောင်းလေးထားပြီးတော့ရှုမှတ်ပြီးတော့ပယ်နိုင်ရင်ကောင်းတယ်ရှုမှတ်ပြီးတော့ပယ်နိုင်ရင်မကောင်းဘူးလား ဒါရင်လားဆိုတော့ခန္ဒီနာခန္ဓာ द्वार ဖြင့်တံဝရောဇာကဒေါမမောဟတရားဆိုတော့မဖြစ်ပေါ်လာနိုင်အောင်စောင့်စည်းခြင်းပိတ်ဆို့နိုင်ခြင်းသည်တာရုကောင်းလာပါပြီခန္ဓာ द्वार နှာခေါင်းကနေအနံ့အာယုံလေးတွေမှုေးလာတဲ့အခါမှာမှုေးတဲ့အနံ့လေးတွေနမ်းရှူရရင်သဘောကျသလားမကျဘူးလားသဘောကျတယ်ဒါလောဘကိလေသာတွေဝင်နေတာပဲကိုယ်အလိုမရှိတဲ့အနံ့ကြီးနမ်းရရင်နမ်းရှူရရင်သဘောကျသလားမကျဘူးလား မကြဘူးတခါတည်းမှာ automatic ပဲမျက်လုံးကပွင့်သွားတခါရှိရပုဂ္ဂိုလ်အဲ့မှာမလှုပ်နဲ့တော့လှုပ်ရင်တော့လှုပ်တဲ့ပုဂ္ဂိုလ်ထင်သွားလိမ့်မယ်ဒါလေးညင်နေကောကောတချို့ကျမ်းမာရေးကလေးဆိုင်တဲ့ပုဂ္ဂိုလ်ကလည်းတေပေါ်တယ်ကိုတရားထုတ်တဲ့ပုဂ္ဂိုလ်ကြီးမှာတရားထုတ်တော့တခါလည်းတချို့ကကျမ်းမာရေးကိုသိပြီးတော့အလေးပေးအလေးပေးတော့ဘာဝဉ္ဇဉ်ကိုဂရုမစိုက်တော့ဂရုမစိုက်တဲ့အခါကျတော့ကြာတော့နောက်ကကိုမနေနိုင်တော့ဘူးခဝေးဝေးသွားတယ်ဘုန်းကြီးဟိုတရား မာစီသာသနာရေးတံမှာဘုန်းကြီးတရားပြတော့အခုဒီနေ့မှာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားရဲ့ဗိမာန်တော်ကြီးဆောက်တာအဲ့ဒီဗိမာန်တော်ကြီးနေရာမှာတကြီးဆောင်ဆိုတာဘုန်းကြီးတို့တစ်ချိန်ကအဲ့ဒီနေရာမှာဘုန်းကြီးပထမဦးဆုံးတကြီးဆောင်ကြီးဆောက်ပြီးတော့အဲ့ဒီမှာတရားစစ်တဲ့ခန်းမလေးတစ်ခုလုပ်ပြီးဘုန်းကြီးအဲ့ဒီမှာစပြီးတရားစစ်ပေးရတယ်။အဲ့ဒီမှာတရားစစ်ပေးရတော့ဒီဘက်မှာအစ်စ်တွေဟူသည်မရောက်စယောဂီတွေဟူသည်မဘုန်းကြီးရဲ့အဲ့ဒီတကြီးဆောင်ကလာအထောက်ရတယ် ဘုန်းကြီးကနေပြီးတော့လွတ်လိုက်တဲ့ပုဂ္ဂိုလ်တွေမှာဖန်ရဓမ္မယုံမှာအားထုတ်ရတယ်။ဘုန်းကြီးရွေးချယ်ပြီးတော့ယောဂီရဲ့အင်္ဂရေယောဂီရဲ့ရှုမှတ်နိုင်မှုကိုဘုန်းကြီးရွေးချယ်ပေးလိုက်တယ်။ရွေးချယ်ပြီးတော့ဘုန်းကြီးစီမှာတပန်းဆယ်ရဲသူ့ကိုထားတယ်။ထားပြီးတော့သူကတကယ်ကောင်းကောင်းရှုမှတ်မှုတွေမြဲပြီးရှုမှတ်နိုင်သွားပြီဆိုရင်ဘုန်းကြီးဖန်ရဓမ္မယုံသွားတော့ဆိုပြီးလွတ်လိုက်တယ်။စပြီးရောက်စပုဂ္ဂိုလ်ကဘုန်းကြီးစီမှာလာပြီးဘုန်းကြီးရဲ့အခြေခံဘုန်းကြီးကသင်တန်းပေးတယ်။ခေါင်းလုံးယောဂီတွေတရားရှုမှတ် အဲ့ဒီမှာယောဂီတယောက်ကသူကကျမ်းမာရေးတိတ်ပြီးတော့လိုက်စားတော့ဘုန်းကြီးကယောဂီတွေကိုထိုင်ရင်အကုန်လုံးရှေ့ကကြည့်ရင်လည်းတဒန်းနဲ့နောက်ကကြည့်ရင်လည်းတဒန်းနဲ့ဘေးကကြည့်ရင်လည်းတဒန်းနဲ့အကုန်လုံးရှင်းအောင်ကြည့်လိုက်တိုင်းကြည့်လိုက်တိုင်းအတန်းနေစီနေရဒါပေမဲ့အဲ့ဒီယောဂီတယောက်ကအလေကောင်ကသူ့ဘေးပတ်ဝန်းကျင်ကတရားမှမရှိအောင်တရားမှမရှိတော့ဘုန်းကြီးကတောင်ကံဖြစ်တဲ့အဲ့ဒီမှာဆရာကြီးပေါ့ဒေါ်ဝိစာရီတဲ့တောင်ကံဖြစ်တဲ့ဆရာကြီးဒေါ်ဝိစာရီကိုဘုန်းကြီးဒေါ်ဝိစာရီလာအောင်ခြေစမ်းဟိုမှာယောဂီတွေ ကြည့်မကောင်းလိုက်တာဟိုမှာဘာမှဟိုမှာအလဲကောင်ကကွက်လက်ကြီးဖြစ်နေတယ်ဟိုယောဂီတယောက်တည်းဘေးတွေပါအဲ့ဒါတွေတခြားစနစ်တကျပြန်ပြီးလုပ်ပေးလို့ကဒါလို့မရဘူးဗျာဘာဘူးလို့တော့ဘုံရမယ်သူကကျမ်းမာရေးတွေသိလို့တယ်ကဲစဉ်းစားတာကြည့်ကြသူကကျမ်းမာရေးသိလို့တော့ဘေးကလူကမတတ်နိုင်တော့မတတ်နိုင်တော့ထပြေအောင် တကယ်လူကမတတ်နိုင်တော့အဲ့တော့သူတယောက်တည်းကျန်ရတာအကုန်လုံးကဝိုင်းလို့သူနိုင်မှာတယောက်မှမရှိတော့ဘူးအဲ့မှာဘေးကဝိုင်းသူတယောက်တည်းကျန်အဲ့တော့တရားသဘောကျလို့လားသဘောမကျလို့လားဒီသဘောမကျတဲ့အခါကျတော့ဒေါသကိလေသာတွေဝင်လာပဲဒါကနှာခေါင်းပေါက်ကဝင်တာဘယ်ပေါက်ကဝင်တာလဲဒါကြောင့်မို့ခုဘုန်းကြီးတို့ယောဂီများကိုဟိုးဘုန်းကြီးတို့အလောင်းတော်အလောင်းတော်မင်းသားဟာဒီတက္ကသိုလ်ပြည်ကိုသွားတဲ့အခါကလည်းကြတော့သူမှငဲကျွန်းနေတယ် ဟိုကပြည့်စုံကဗုဒ္ဓအရှင်များရှိပါမင်းခုနှစ်ရက်အတွင်းရောက်အောင်သွားနိုင်ရင်တက္ကသိုလ်ပြည်ရဲ့မင်းမင်းဖြစ်လိမ့်မယ်ခုနှစ်ရက်အတွင်းရောက်အောင်သွားဒါပေမဲ့မလွယ်ဘူးအန္တရာယ်တွေများတယ်ဘလူအန္တရာယ်လဲဆိုဘလူအန္တရာယ်တွေအဲ့ဒီအန္တရာယ်တွေထဲမှာရူပါယုံနဲ့ဖြာရောက်ပြီးတော့စားတယ်သာဓာယုံနဲ့ပြန်အောင်စားတယ်ခန္ဓာယုံနဲ့ပြန်အောင်စားတယ်ဆိုတော့အခုရူပါယုံတတ္တယုံနဲ့ဖြာရောက်ပြီးတော့ဟိုမှာရူပါယုံနဲ့ဆိုတော့ကပြဖြေပြောပြီးတော့အဲ့ဒီမှာ အဲ့ဒီမှာရူပယုံကိုနှစ်သက်တဲ့ပုဂ္ဂိုလ်ကအဲ့ဒီမှာပဲသွားပြီးတော့တခါလဲပန်းကုံလေးစွတ်ပါလေးစွတ်နေအဲ့ဒီဟာကိုခွေလဲနေရဒီကောင်မှမထနိုင်ပြီးပြီအဲ့ဒီမှာပွက်သိမ်းအောင်နောက်တစ်ခါတာရယုံတာရယုံနဲ့ကြတော့သွားပြီတာရယုံနဲ့ကြတော့လည်းပဲဟိုမှာတခါလဲဆိုဟာတခါဆိုပြီးတော့ဟောလုတ်ပြီးတပုတ်ပြီးတိုင်းတပုတ်ပြီးတိုင်းသွားသွားပြီးတော့တခါလဲလက်ဆွဲရမ်းနဲ့ပကုံးဆွဲရမ်းနဲ့ခေါင်းဆွဲရမ်းနဲ့ဒါဆော့အဲ့ဒီနေရာနဲ့ခွေလဲသွားအဲ့လူလဲသွားပြီအဲ့ဒီမှာတာရယုံနဲ့ပြီးပြီပွက်သိမ်းသွားပြီ အဲ့ဒါနဲ့တခါလည်းဖန်းစားတာဘလူးမတွေရတယ်အကုန်လုံးဖန်းစားကြလိုက်တယ်ဟောနောက်တခါကျတော့ခန္ဓာယုံပါယုံလေခန္ဓာယုံလည်းအမွှေးနှံ့တာနဲ့ဖန်းစားအဲ့တော့အမွှေးနှံ့တာတွေနဲ့တခါလည်းမိမိတို့အမွှေးနှံ့တာတွေကိုဆွတ်ပြီးတော့တခါလည်းသူတို့ဒီကလာတဲ့ခရီးသည်တွေကြားထဲမှာတခါလဲလှက်ပန်းပြီးတော့သွားတယ်အဲ့ဒီလိုအနက်အာယုံကိုသဘောကျနှင့်တက်တဲ့ပုဂ္ဂိုလ်ကဘယ်လိုမှမနေနိုင်တော့အဲ့ဒီမှာ သူဒီနေရာမှာနေရပါရစေနောက်ကနေအမိလိုက်ခဲ့ပါမယ်အလောင်းတော်မင်းသားကိုသူတောင်းပန်လောင်းတော်မင်းသားကမင်းလင်းလောက်ပြန်ပြီလားခုမှနောက်ကနှစ်ယောက်တော့ပေါ်မလာတော့ဘူးဒါမင်းကိုမင်းတို့ကိုစိုးစိုးတွေကပြောပြီးသားဒီလမ်းမှာလူစစ်မရှိဘူးဘလူးတွေပဲရှိတယ်ဘလူးတွေပဲရှိတဲ့အတွက်ကြောင့်မို့ဒါဟာဘလူးတွေကဖန်ဆင်းနေတာမင်းကိုစားလိုက်မယ် အဲ့တော့ဖြင့်မင်းအန္တရာယ်တွေများလာတယ်မနေရနဲ့လိုက်ခဲ့မရဘူးကျွန်တော်တော့မလိုက်နိုင်တော့ပါဘူးခြေထောက်တွေကလည်းဖွားတွေကနာလာပါဒူးတွေကလည်းနာလာအဲ့ဒီကြမှာတော်နင်းတော်နင်းနဲ့လှုပ်ပြနေတာပေါ့လေအဲ့ဒါနဲ့ပဲကဲဒီလိုဆိုရင်မင်းပြောမရနေတော့လောင်းတော်မင်းသားသူ့စောင့်နေလို့ရှိရင်ခရီးတွင်မှမလားရောက်ရမှာကဘယ်နေရာတွင်လဲခုနှစ်ရက်အတွက်ရောက်အောင်သွားရမှာဆိုတော့မသွားလို့မဖြစ်ဘူးသူတို့စောင့်နေလို့ရှိရင်တပည့်တွေကိုညှာပြီးစောင့်နေရင် သူရောက်လို့တဲ့နေရာနဲ့မရောက်တော့မင်းဖြစ်ချင်တာလည်းမမဖြစ်တော့မင်းဖြစ်ချင်တဲ့ပုဂ္ဂိုလ်မင်းစည်းစိမ်ကြီးစံစားချင်တဲ့ပုဂ္ဂိုလ်ဆိုတော့မရအဲ့ဒီမှာခရီးဆက်သွားအဲ့ဒီမှာသူကကန္နာယုံနဲ့ပဲအဲ့ဒီမှာတခါလေဖြာရောင်သွေးဆောင်ပြီးတော့စခံလိုက်ရဒါကြောင့်ဘုန်းကြီးတို့ယောဂီများလေးပဲဒီအနတ်အာယုံလေးတွေကောင်းတဲ့အနတ်အာယုံလေးတွေနမ်းရှူရရင်သဘောကျတယ်နှစ်သက်တယ်ဒါကလောဘကိလေသာတွေဝင်နေတာဘာကိလေသာတွေဝင်တာလဲ ဘုန်းကြီးတို့ကတရားအထုတ်တဲ့ပုဂ္ဂိုလ်တွေလေတခါတရားမှာတရားလျှောက်ရင်တောင်းမှထဲ့တယ်လျှောက်တာရှိတယ်တပည့်တော်ဗျာတဲ့တရားအထုတ်ရင်မလီအနတ်တွေကမှုလိုက်တာတဲ့တပည့်တော်ကမေတော်ကြီးကလာဆောင်လျှောက်ဩလုခက်လာရည်လားသူကမေမေတော်ကြီးကလာဆောင်လျှောက်တယ်သူနားမှာဟိုဧည့်သည်တယောက်ကလာပြီးတော့ယောဂီကိုလိုက်ပါလေ့လာရင်လာထိုင်တာသူမသိဘူးသူမသိဘူးဟိုမှာဟိုကဧည့်သည်ဖြစ်တဲ့ပုဂ္ဂိုလ်ဆိုတာကတော့ဟိုလေ့လာဒီလေ့လာလေ့လာရင်ဆိုတော့သူကသူတဏှာပန်းပန်းလေးရင်မွေးလေးစွတ်ပေါ့ တော့သူလာခဲ့တာလာရင်ကနေဝင်ပြီးတော့ဒီမှာဩယောဂီတွေတရားထုတ်နေတာပါလားဆိုပြီးတိုင်းတိုင်းပြီးတော့သူလည်းပဲအာယုံပြုပြီးယောဂီတွေအားထုတ်နေတာကြည့်ကြီးညိုဟေကောင်းကောင်းရှုမှတ်နေတာမြင်တော့ကြီးညိုမှာပဲခေါင်းကြီးတဆဆငိုက်နေရင်ကတော့မကြီးညိုတဲ့စဉ်ဟိုစိတ်ကပူမှာဟိုယောဂီတော့ငိုက်လိုက်တာနှစ်ဖူးနဲ့ကြမ်းနေများဆောင်ရင်ဘယ်လိုပါလဲနှစ်ဖူးနဲ့ကြမ်းနေများဆောင်တော့မှလည်းလည်းဖြစ်မှာဟိုစိတ်တော့ကတွေဖြစ်အောင်မှာအဲဒီလိုမဟုတ်ဘဲနဲ့တခါလေတည်တည်ငြိမ်ငြိမ်လေးနဲ့ရှုမှတ်နေရင်ကတော့ကြီးညိုစိတ်တွေဖြစ်တယ် အဲ့တော့သူ့ရဲ့ကိုယ်မှာလိမ့်ချေလာတဲ့အမွှေးနှံ့တာတွေကလေလေးကတဝက်တစ်ချက်တစ်ချက်လေလေးကအရှိကဝေးလိုက်နောက်ကဝေးလိုက်တောင်ကဝေးလိုက်မြောက်ကဝေးလိုက်နေဆိုတော့လေလေးဝေးလိုက်တဲ့အခါကျတော့အနံ့ကယောဂီစီရောက်သွားအဲ့လိုအနံ့လေးကမှုေးတဲ့အနံ့လေးနဲ့ရောက်လာပြီဆိုရင်ယောဂီများလည်းအောင်မယ်ခါလေးကြနေတာတော့ခါလေးတဲ့ပြီးမှတ်လာတယ်သူကအဲ့ဒီမှာတိတိကျကျရှူပြီးတော့သူ့ကိုယ်သူတော့အင်းမေတော်ကြီးတော့ငါလားဆောက်ရှောင်းနေပြီတင်တယ်သဘောကျနေတာလားသဘောမကျတာလား သဘောကိုကြံနေတာသူကသူသူကသူကိုသဘောတွေကြံပြီးကျင်တ်နေတာနောက်တစ်ချိန်လည်းပဲအဲ့လိုလာဆောင်လျှောက်ပါနေပေါ့သူနောက်တစ်ချိန်လည်းတောင်းဆူတောင်းနေတာမယ်တော်ကြီးလာဆောင်လျှောက်တကယ်တမ်းကြတော့မဟုတ်ပါဘူးဟိုကဘေးကသူ့ဟာသူမဲတွတ်ဆွတ်လာခဲ့တဲ့အမွှေးနှံ့တာကြောင့်ကိုယ်စီမှာလေလေးတင့်လိုက်လို့ကိုယ်စီကိုအမွှေးလေးတွေဝင်လာအမွှေးနှံ့လေးတွေဒီအမွှေးနှံ့လေးကြတော့သဘောကျတယ်စောစောကအမွှေးနှံ့ကြတော့သဘောမကျဘူးထသွားထသွားတယ် ဘုန်းကြီးဟိုမာဇီတမန်တွေတော့ကအဲ့ဒါတွေကလည်းကြုံရတွေ့ရဘုန်းကြီးတို့ယောဂီစောင့်ရတာပေါ့လေဘုန်းကြီးတို့မှာဝန်ဆောင်ဖြစ်နေရှိတော့ကဘုန်းကြီးကတန်ခါယောဂီမြို့တန်ယောဂီအလှည့်ကြနဲ့စောင့်ရတယ်ဘုန်းကြီးတို့အဲ့လိုအလှည့်ကြနဲ့စောင့်ရတော့ညတောင်ဘုန်းကြီးမှာညတောင်ဝင်ကြဘာကြောင့်လဲဆိုတော့ဘုန်းကြီးကနေပိုင်းမှာအမျိုးသမီးယောဂီတွေစီစောင့်ရှောက်တခါတရားမှာတရားဆက်ရတာရှိတယ်တခါတရားစောင့်ရှောက်ရတာရှိတယ်အဲ့ဒီအခါမှာဘုန်းကြီးကတခါညပိုင်းအချိန်မှာဘုန်းကြီးတောင်ဝင်ယူတယ်ည6နာရီကနေ အဲ7နာရီ9နာရီထိပေါ့လေအဲ့လိုတာဝန်ယူတာဝန်ယူတဲ့အခါကျတော့ယောဂီတွေကိုနေသားတကြထိုင်ထိုင်တဲ့အခါကဏ္ဍမှာယဟန်တော်တွေပြီးရင်တာမဏေများပေါ့တာမဏေများပြီးရင်အမျိုးသားယောဂီများအဲ့ဒီလိုထားပေးတယ်အဲ့လိုမျိုးသားယောဂီများထားပြီးတော့တာမဏေငယ်လေးတွေဆိုတော့ကလေးတွေကတရားနဲ့စိတ်ဝင်စားမှုလေးထိုင်ဆိုတော့ဒါထိုင်နေတာမေလုံးဝမရဘူးသူကတော့လူကြီးကစောင့်ပြီးထိုင်ခိုင်းရင်တခါလဲအိတ်ငိုက်ကြတာအဲဒီလိုမှမဟုတ်ရင်တို့ကမျက်စိဖွင့်ပြီးဆော့တာဆော့တာဆိုတော့ နောက်ကမြို့သားတကာတွေအတွက်အနှောက်အယှက်ဖြစ်ဒါနဲ့ပဲကဲကိုရင်သားမလေးတွေကိုနောက်ကထားမယ်ဆိုပြီးတော့တကာကြီးတွေအလဲသွင်းအလဲသွင်းပြီးတော့ဘုန်းကြီးကကိုရင်ငယ်လေးတွေနောက်တန်းထားလိုက်နောက်တန်းထားအားလုံးနေသားတကြတို့ဟာသူအထုတ်နေကြပြီဆိုတဲ့အခါကျတော့မှဘုန်းကြီးကအပြင်ထွက်ပြီးတော့ဆရာတော်ဘုရားကြီးရဲ့စံကြောင်းဟိုးနောက်ဘက်မှာဘုန်းကြီးကလမ်းလျှောက်ရင်းနဲ့ကိုရတဲ့စာလေးတွေကိုရွှေ့ရဖတ်ရမယ့်စာလေးတွေရွတ်ဖတ်နေတယ် လမ်းဆောင်ရင်ရွတ်ဖတ်နေတဲ့အခါမှာဟိုကကျောင်းရဲ့ရှေ့ကရေတိုင်းမှာရေဖွင့်တာကြားရေဖွင့်တာကြားတယ်ဆိုတော့ဒါယောဂီတရားကိုထွက်လို့ပဲဆိုတော့ဘုန်းကြီးသိလိုက်တယ်။ဒါနဲ့ဘုန်းကြီးရှေ့ကိုလာလိုက်တဲ့အခါကိုရင်လေးနှစ်ပါးအဲ့ဒီမှာကိုရင်လေးနှစ်ပါးကရှေ့ကိုလာပြီးရေတိုင်းဖွင့်ပြီးတော့ရေတွေတုံးနေတာရေတုံးလာဟဲ့ကိုရင်နေဘာလုပ်တာတော့နှာခေါင်းနေသေးနှာခေါင်းနေသေးဟဲ့ ဘာလို့၎င်းနေသေးတာဟိုရှိရတခါကြီးခဏခဏဘယ်တခါကြီးဟောမရှိရတခါသူတို့ရှိသူတို့ရှိရတခါကြီးခဏခဏကျမ်းမာရေးတွေလုပ်တော့သူတို့ကနှာခေါင်းကိုအနက်နေစွဲနေလို့တယ်အဲ့ဒါထွက်ပြီးရေဆေးတာနှာခေါင်းရေဆေးရတဲ့ပုံဒီအဲ့တော့ဟိုကကျမ်းမာရေးလိုက်စားတဲ့ပုံပုံနဲ့တွေ့ဒါကြောင့်မို့ဒီအဲ့ဒီနောက်တိအောင်ရေဆေးရတဲ့ပုံဟာတိအောင်ဆိုတော့သဘောကျသလားသဘောမကျဘူးလား သဘောကျလေသူတို့ဒီတိုင်းနေမှာပေါ့သဘောမကျလို့ထပြီးရေးဆေးပြနေတာပေါ့ဟုတ်တယ်မလားအဲ့ဒီတော့မကောင်းတဲ့အနံ့ဆိုရင်သဘောမကျဘူးဒေါသကိလေသာတွေဝင်နေကောင်းတဲ့အနံ့လေးတွေကရှူရှိုက်နေရရင်သဘောကျတယ်ဒေါသကိလေသာဝင်နေအဲ့တော့ဘယ်ပေါက်ကဝင်နေတာလဲဆိုရင်ဒီနှကောင်းပေါက်ကရှုနိုင်လို့လားမရှုနိုင်သေးလို့လားမရှုနိုင်သေးလို့ရှုနိုင်နေတဲ့ပုဂ္ဂိုလ်ကြတော့ဒီအနံ့အာယုန်လေးနဲ့စပ်ပြီးတော့ သဘောကျစရာအနတ်အာယုံလေးရှူရပြန်တော့လေပဲဒီအနတ်လေးကလည်းပေါ်ပြီးတာဖြစ်သွားတာဉာဏ်သိစိတ်ကလေးကလည်းသိပြီးပါဖြစ်သွားဖြစ်သွားတာပဲမွေးလို့လည်းလောဘမဖြစ်ဘူးနံလို့လည်းဒေါသဖြစ်သေးရလားမဖြစ်တော့ဘူးသူကသူပေါ်ပြီးပြောင်းဖြစ်ပြီးပြက်နေတယ်ဒီသဘောကြီးတဲ့ဉာဏ်ကတက်ဝင်နေတယ်အဲဒီလိုအဖြစ်ပြက်ဉာဏ်ကိုကောင်းကောင်းရပြီဆိုရင်သာလို့ပြောရင် အနိစ္စ అను ပတနာဉာဏ်တဏှိဉာဏ်စဉ်နဲ့ပြောရင် ဥတယပယညာဘာညာလဲဥတယဖြစ်ပြီးပယပြတ်တာဖြစ်မှုနဲ့ပြတ်မှုကိုသိတဲ့ဉာဏ်အဲ့ဒီဉာဏ်မျိုးသာကိုယ်တိုင်ရပြီဆိုရင်ဒီအနတ်အာယုန်နဲ့စပ်ပြီးတော့ယောဂီတို့ကိလေသာဝင်နိုင်သလားမဝင်နိုင်တော့ဘူးလားမဝင်နိုင်တော့ဘူးတခါနဲ့နံလဲနံတယ်လို့ရှူလိုက်ပြတ်သွားတာပဲမွေးလဲမွေးတယ်လို့ရှူလိုက်ပါပြတ်သွားတာလေ ပြတ်သွားတာပဲဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအနံ့အာယုံလေးနာလာမွေ့လာရင်လည်းပဲမွေ့တာနန္တာကိုမရှုရပေဘူးလားဗျာကဲဆိုလိုက်အနံ့ကာနထိုနှဝကြောင့်မွေးမှုဖြစ်လာထိုအခါမှတ်ပါယောဂီများအနံ့ကာနထိုနှဝကြောင့် နာမှုဖြစ်လာထိုအခါမပါယောဂီများဆိုလိုက်အနဂာနာထိုနှဝကြောင့်မှုေမှုဖြစ်လာထိုအခါမပါယောဂီများအနဂာနာထိုနှဝကြောင့်နာမှုဖြစ်လာ မွေစေခဏရှုမှတ်ကလောဘမဖြစ်ပြီမွေစေခဏရှုမှတ်ကဒေါသမဖြစ်ပြီ လောဘဖြစ်တယ်လိုင်းမလျင်ထိုတွင်ငြိမ့်နိုင်သည်ဒေါသဖြစ်စဉ်လိုင်းမလျင်ထိုတွင်ငြိမ့်နိုင်သည် ဲဒီလိုယောဂီပုဂ္ဂိုလ်ဟာရှုမှတ်နိုင်တဲ့နိုင်နေနေတဲ့ပုဂ္ဂိုလ်ကြတော့ရှုမှတ်လိုက်ပြီဆိုရင်လောဘမဖြစ်တော့ဒေါသမဖြစ်တော့တကယ်လို့မိမိဟာဒီရှုမှတ်နေရင်လည်းလောဘစိတ်လက်သက်မှုသဘောကျမှုတွေဖြစ်လာမယ်ဒေါသစိတ်စိတ်ဆိုးစိတ်ပြမှုတွေဖြစ်လာမယ်ဖြစ်လာရင်အဲ့ဒီစိတ်ကလေးကိုပဲပြန်ပြန်ပြီးရှုလိုက်ရင်ဒီစိတ်ကလေးဟာပေါ်ပြီးပြောင်းပေါ်ပြီးပြောင်းတယ်ဒီနေရာလေးရှုမှတ်ရင်လည်းမငြိမ့်နိုင်ဘူးလားဗျာငြိမ့်သွားနိုင်တယ်ဒါကြောင့်မို့ကိလေသာတွေကိုဘုန်းကြီးတို့ယောဂီများပယ်နိုင်တယ် ဒီတတိဆိုတဲ့အဆောင်လျှောက်လေးမြဲဖို့ပဲအရေးကြီးတယ်ဟုတ်တယ်မလားဒီတတိအဆောင်လျှောက်လေးရှိနေပြီဆိုရင်ဒီကိလေသာတွေဝင်ခွင့်ရပါဦးမလားဗျာဒါကြောင့်မို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကသက္ကုဏတံဝရောတာရုတာရုသောတေနတံဝရောကာနေနတံဝရောတာရုတာရုစိန်ဝါယတံဝရောတဲ့ဧကဝေယံတော်များဥစ္စေတာရုသက္ကုဏမျက်စိဖြင့် တံဝဒောယာကဒောတယာကမောယာကဒောတမောဟတရားတို့ကိုမဖြစ်စေမူ၍စောင့်စီခြင်းပိတ်ဆို့နိုင်ခြင်းသည်ဒါတို့ကောင်းလာပါ၏သောတေနာသောတာဒောတာဖြင့်တံဝရောယာကဒောတမောဟတရားတို့မဝင်လာနိုင်အောင်စောင့်စီခြင်းပိတ်ဆို့နိုင်ခြင်းသည်ဒါတို့ကောင်းလာပါ၏ကာနေနာကာနာဒောတာဖြင့်တံဝရောယာကဒောတမောဟတရားတို့မဝင်လာနိုင်အောင် ။စောင့်ကြည့်ခြင်းပိတ်ဆို့နိုင်ခြင်းသည်တာရုကောင်းလာပါ၏။ဣတိဣတောဘဂဝါတို့ဘုန်းတော်တခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တတိ။ဒီအိမယသုချာ